သာသနာတော်တက္ကရာ2545ခုနှစ်လူတော်ဟာကောဇာတက္ကရာ1363ခုနှစ်ဥရဝတ္တန္တမိုးလာရာတိတရင်ကျွလာဇန်17ရက်နေ့ယနေ့ဘုန်းကြီးရဲ့တက်တော်54နှစ်ပြည့်ဝိဇာတမင်္ဂလာထုတရားအထုပ်ပူဇော်ပွဲမှာ မာတရိပဌံဝိပဿနာတရားတွေကိုစက္ကန့်တိုင်းမိနစ်တိုင်းအချိန်တိုင်းပွားများအားထုတ်နေကြတဲ့ယောဂီသူတော်စင်များကိုမိခိုတိုင်းလမြတ်ဓမ္မဆိုတဲ့တရားဖြင့်ဘုန်းကြီးဓမ္မဒါနတရားအလှပေးလူမှာဖြစ်ပါတယ်ဒီမိကိုတိုင်းလာမြတ်ဓမ္မဆိုတဲ့တရားတော်ကိုဘုန်းကြီးဟောကြားလာခဲ့တာယနေ့ဆိုရင်9ရက်မြောက်ရှိသွားပါပြီ ပြီးတော့ဒီမိကိုတိုက်တဲ့တရားတွေကိုဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူထားခဲ့တာ10ပါးရှိပါတယ်အဲ့ဒီ10ပါးရဲ့ကယနေ့9ပါးမြောက်ဖြစ်တဲ့မိကိုရာတရားလို့ဘုန်းကြီးတို့ဟောကြားနာကြားဖို့ဖြစ်ပါကုဏသပရံဘိခဝေဘိက္ခုယာနိတာနိတပြမစာရိနာဥစ္စာဝါစာနိကိင်္ဂရဏီယာနိတထတေခောဟောတိအနလတော ဒေခဝိယံတော်မြတ်ဥจิตသားတို့ဘုဏ္ဏသပရမိကိုယမိတရားနောက်တစ်မျိုးကဘိက္ခုယဟန်တိဘေကုတန္တရာဘေကို ရှုမြင်လျက်ဘေကုတန္တရာဘေကို ရှုမြင်၍ဝိပဿနာတရားတွေကိုကြိုးစားပွားများအထောက်လျက်ရှိကြတဲ့ယောဂီသူတော်စင်အပေါင်းတို့သည်သာဗြမစာရိဏံတရင်သုံးဘောယဟန်တော်တို့၏ ဒါပြမစာရိနံတရားအထုဘောအထုဖေတရားနာဘောနာပဲဖြစ်ကြကုန်သောတရင်သုံးဘောတို့ဤဥစ္စာဝါစာနေမြင့်မြတ်ကုန်နှိမ့်ကြကုန်သောဝါကြီးမကုန်သေးငယ်ကုန်သောကိဉ္ကရဏိယာနိအဘေကို ပြုရမည်နည်းဟုမင်းများ၍ပြုသင့်သည်ကိုပြုသင့်ကုန်သော ပြုတင်ဒီကိုပြုတင်ကုန်တော်ယာနိတာနိအကျင်ပြုပွဲကိစ္စတို့သည်အဋ္ဌိရှိကုန်၏အတူတူတရားအာထုတ်ပေါ်အာထုတ်ပဲ့တရားနာပေါ်နာပဲ့တရားရှုပေါ်ရှုပဲ့ဖြစ်ကြတဲ့တရင်သုံးပေါ်တို့အပေါ်မှာမိမိတို့ပြုလုပ်ရမယ့်ပြုပွဲကိစ္စတွေဆိုတာရှိတယ်တဲ့ဥဇဝါစာနိမြင့်မြတ်ကုန်နှိမ့်ကြကုန်သော ဝါကြီးမကုံသေးငယ်ကုံတော်ကိင်္ဂရဏိယာနိအဘေကိုပြုရပါမည်နိဟုမေးမြန်း၍ပြုသင်ကုန်သောယာနိတာနိအကျင့်ပြုဝယ်ကိစ္စတို့သည်အဋ္ဌိရှိကုန်၏တထာထိုပြုဝယ်ကိစ္စတို့၌တခေါ်ကျွမ်းကျင်သည် အနလာသောပြင်းရည်ခြင်းမရှိသည်ဟောတိဖြစ်၏အထုပ်ပုံအထုပ်ဖက်ဖြစ်ကြတဲ့တရင်သုံးပုံတရင်သုံးဖက်တွင် အဲလိုအတူနေပုဂ္ဂိုလ်တို့ရဲ့ပြုကျင့်ရမယ်မိမိတို့ဝတရားတွေဆိုတာရှိတယ်ပြုရမယ်ဝေယဝတ်စာအမှုကိစ္စတွေဆိုတာရှိတယ်အဲတော့ကြီးမားတဲ့အမှုကိစ္စပဲဖြစ်စေသေးငယ်တဲ့အမှုကိစ္စပဲဖြစ်စေအတူတကွနေထိုင်ပြီးတော့တရားတွေအားထုတ်နေကြတရားတွေနားကြတဲ့ပုဂ္ဂိုလ်တွေအချင်းချင်းညီညီညွတ်ညွတ်အနေအားဖြင့် တူပေါ်မှာတူကူညီတဲ့အနေအားဖြင့်ဘယ်လိုအမှုကိုပြုရမလဲဘာကိုကူညီပေးရမလဲဘယ်လိုဆောင်ရွက်ပေးရမလဲစသည်ဖြင့်မိမိကပြုပွေကိစ္စတွေကိုမင်းမြန်ပြီးတော့ပြုတင်တီတို့ကိုပြုလုပ်ပြီးတော့အချင်းချင်းပေးရတယ်တရားထုတ်နေတဲ့ပုဂ္ဂိုလ်ချင်းချင်းဆိုတာပြုလုပ်ပွေတွေဆိုတာအများကြီးဘုန်းကြီးတို့ဒီမှာတန်ရှင်းရေးဆိုတဲ့ ဆောင်ရွက်တဲ့ပုဂ္ဂိုလ်တွေရဲ့လို့တတ်တတ်ပြီးတတ်ထားမနေဘူးပြီးတတ်မထားတာကလည်းပဲယောဂီတို့ရဲ့ပစ္စည်းဥစ္စာတွေဝတ္ထုပစ္စည်းတွေကြောက်တာရှာတာမရှိအောင်ပေါ့အဲတော့ဒီမှာဝေယဝဆရဲ့လို့သီးတန့်ခန့်ထားတာမရှိတဲ့အခါကျတော့ဒီပြုပွဲကိစ္စတွေနေထိုင်ရတဲ့ပုံကိုယ်တွေအချင်းချင်းတဥပုံမှာတဥကုညီရိုင်းပင်းတဲ့အနေအားဖြင့် ဆောင်ရွက်တဲ့နာရီဆောင်ရွက်ပေးရတယ်။ပြုလုပ်ရမယ့်ဝေယံဝဇ္ဇတွေဟာဘုန်းကြီးတို့နေထိုင်ရာဖြစ်တဲ့မိမိတို့ကျောင်းဆောင်မှာဆိုရင်လည်းပဲကျောင်းဆောင်အတွင်းမှာတန်ရှင်းရေးတွေတပည့်စီလဲရမယ်။နောက်တော့ရေဥစဉ်တွေဆေးကြောရမယ်၊တော့ရေခွက်တွေဆေးကြောရမယ်၊တော့ရေတွေဖြည့်ရမယ်။နောက်ရေချိုးကန်တွေတန်ရှင်းရမယ်၊ရေအင်ကန်တွေတန်ရှင်းရမယ်ဒါပြုဝယ်ကိစ္စတွေ။ဒါမိမိတို့ဒီအတူနေကြတဲ့ပုဂ္ဂိုလ်ကြီးအချင်းချင်း တဦးပေါ်မှာတဦးမိမိတို့ကညီညီညွတ်ညွတ်ရှိကြမယ်ဆိုရင်တဦးကတောက်ရည်ဦးစင်းကိုရေးဖြစ်နေရင်တဦးကတောက်ရည်ွက်တိစီကြောရတယ်အလိုက်သိသွားတကယ်လို့တောက်ရည်ဦးစီကြောလို့တောက်ရည်ဦးတွေဖြစ်တဲ့အခါမှာမနိုင်ရင်တဦးသောပုဂ္ဂိုလ်ကဝိုင်းဝန်းပြီးတော့ကူညီပြီးတော့မှပေးရတယ်တင်ပေးရတယ်တဦးကတပည့်စီလဲနေတယ်ဆိုရင်တဦးကဂေါ်လေးကိုကန်ပြီးတော့အမိုက်တရက်ဒီကျွန်းရတယ် တဦးကရေကြိုကန်းကိုတန်ရှင်းနေတယ်ဆိုရင်တဦးကရေအင်ကန်းကိုတန်ရှင်းရတယ်အဲလိုအချင်းချင်းပေါ့တရင်သုံးပေါ်အချင်းချင်းညီညီညွတ်ညွတ်နဲ့ပြုပွေကိစ္စတို့ကိုကြွမ်းကျင် လိမ္မာစွာအနေအချင်းဆောင်ရွက်ပါဆောင်ရွက်တဲ့အခါမှာလည်းပဲတကယ်ဝေယဝဆကိုဝါသနာပါတဲ့ပုဂ္ဂိုလ်များကဘာမှပြင်းရည်ရင်းလည်းမရှိဘူးဆောင်ရွက်ရမယ့်ဝေယဝဆတွေကိုကြွမ်းကျင်တယ်တောက်ရည်ဥစဉ်ကိုရည်ဖြစ်တဲ့ပုဂ္ဂိုလ်ကဆိုရင်တချို့က တောက်ရည်ဥစဉ်ကိုတခါနဲ့မနဲ့လင်းလာတာနဲ့တန်ရှင်းတာပဲဒါတုဝါဒနာနဲ့တူပဲမိမိကိုယ်တိုင်ကအိမ်မှာလည်းပဲဒီလိုတန်တန်ရှင်းရှင်းနေထိုင်တတ်တဲ့ပုဂ္ဂိုလ်လောက်ကန်တတ်တဲ့ပုဂ္ဂိုလ်ကဒီရောက်တော့လည်းဒီလိုပဲတန်တန်ရှင်းရှင်းပဲမိမိနေတဲ့အခန်းမှာဆိုရင်လည်းပဲဒီလိုပဲတန်တန်ရှင်းရှင်းပဲအဲဒီလိုပေါ့အသက်အရွယ်ကြီးရင်လည်းအခုတရားအထုတ်တဲ့အထက်မှာဆိုရင်မိမိတို့တဲ့အသက်သိက္ခာဂုဏ်ဝါကြီးတဲ့ပုဂ္ဂိုလ်ကြီးပါတယ်အဲလိုပုဂ္ဂိုလ်မျိုးတွေဆိုရင်လည်းမိမိဘာများပြုလုပ်ပေးရမလဲဘာကူညီပေးရမလဲပေါ့ တူးနဲ့တူးအချင်းချင်းဒါအခုဒီချိန်မှာမဟုတ်ဘူးတခြားအချိန်လေးမှာဆုလို့ပါလေအထုတ်နေတဲ့အခါမှာအချင်းချင်းပြုတ်ွယ်ကိစ္စလေးတွေကိုမိမိတို့ကအလိုက်သေးပြီးတော့ပြုတ်လုပ်ပေးရတယ်အဲလိုအလိုက်တသိအနေအားဖြင့်ပြုတ်လုပ်တဲ့ခါကလကြတော့ဟောတူးပေါ်မှာတူးချစ်ခင်မှုတွေယဉ်နေမှုတွေဖြစ်သွားယဉ်နေပြီးတော့တူးပေါ်စိတ်နေစိတ်ထားတူးရဲ့သဘောထားတူးရဲ့အနေထိုင်အားလုံးသိလာတဲ့ခါကျတော့အကုန်လုံးချင်းချင်းဟာနေထိုင်ရတာညင်ညွတ်တော့ စိတ်ချမ်းသာမှုရေမရပေဘူးလားအဲ့ဒီမှာညီညီညွတ်ညွတ်နဲ့နေရလို့စိတ်ချမ်းသာပြီဆိုရင်တရားအားထုတ်တဲ့နေရာမှာဘုန်းကြီးတို့ယောဂီများတမာတိထူထောင်ရတာတမာတိတရားတွေနှိမ့်နှိမ့်ရမှာလားမြန်မြန်ရမှာလားစိတ်ချမ်းချမ်းသာသာလေးနဲ့သာအားထုတ်ပါကြည့်တမာတိတွေမြန်မြန်ကြီးဖြစ်လာလိမ့်မယ်အဲ့ဒါအဲ့ဒီလိုဝေယဝဆတွေတဦးရဲ့ဝေယဝဆတဦးဆောင်ရွက်ပြီးပြီးတော့ကုညီရိုင်းပင်းလို့တဦးဘောမတဦးကကျေစုတင်တဦးဘောမတဦးကချစ်ခင် အဲလိုနဲ့ညီညီညွတ်ညွတ်လေးနဲ့နေထိုင်ပြီးတော့အားထုတ်ရပြီဆိုရင်တမာရီတရားတွေမြန်မြန်ရပြီဆိုတဲ့ကယုတ်သဘောနန္တဘောအဖြစ်အပျက်နိစ္စဒုက္ခအနတ္တသဘောသိတဲ့ဝိပဿနာဉာဏ်တွေရောမြန်မြန်ကြီးမဖြစ်နိုင်ပေဘူးလားဗျာဒါကြောင့်တတရူပံယယဝိမန္တယသမနာကတောအလံကာတုံအလံတံဝိဓာတုံတတရုပါယယထိုထိုလုပ်ငန်းကြီးငယ်အသွဲသွဲ၌ကြီးစည်းနိုင်သော အကြောင်းဥပေဖြစ်သော

အားလုံးမိမိကိုယ်တိုင်လည်းပဲဆောင်ရွက်တတ်တယ်ဆောင်ရွက်နိုင်တယ်သူတော်ဘာတွေကိုလည်းပဲဆောင်ရွက်ဖို့ရာအတွက်စီမံတတ်ခံခွဲတတ်တယ်အချို့ပုဂ္ဂိုလ်များဟာဆိုရင်ဟောဘယ်သူကတကယ်စီးလဲလိုက်ရင်ဘယ်သူကအမှတ်ကျုံအောင်ကျောင်းရဲ့ရှိမှဘယ်လိုတန်ရှင်းရေးလေးလုပ်ရမလဲကျောင်းအတွင်းမှာဘယ်လိုတန်ရှင်းရေးလုပ်မလဲဘယ်ပုဂ္ဂိုလ်တွေကရေချိုးကတန်ရှင်းရေးလုပ်မလဲဘယ်ပုဂ္ဂိုလ်တွေကရေအင်္ဂါတန်ရှင်းရေးလုပ်မလဲဟောဘယ်သူတွေကနေပြီးတော့တောက်ရည်ဥစဉ်တောက်ရည်ခွက်တွေတောက်ရည်ဦးတွေလဲရမလဲကိုယ်တိုင်လည်းဆောင်ရွက်တတ်တယ်လို့ဆောင်ရွက်တတ်တဲ့ပုဂ္ဂိုလ်က စီမံခန့်ခွဲမှုရောမတတ်ပေဘူးလားဗျာသူတော်ကိုစီခိုင်းစေတတ်တယ်ဆိုတာကိုယ်တိုင်လည်းကျွမ်းကျင်နေလို့အဲ့ဒီပုဂ္ဂိုလ်ဟာစီမံတတ်တဲ့ပညာမှာကျွမ်းကျင်တဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်။အဲလိုစီမံတတ်တဲ့ပုဂ္ဂိုလ်ကြီးဟာဒီဝေယဝဆဆောင်ရရမှလည်းပဲသူဝန်မလေးဘူးမပြင်းဘူး။အဲတော့အဲလိုစီမံတတ်ပြီးဆောင်ရတတ်ပြီးဆိုရင်အင်မတန်ကိုတရားအထုတ်ရတဲ့ပုဂ္ဂိုလ်အချင်းချင်းဟာအင်မတန်ကို ချမ်းသာနေကြတယ်တယောက်ပေါ်မှာတယောက်ဥမာအဖြစ်တယောက်တရားအားထုတ်သွားတယ်တရားအားထုတ်နေတဲ့ပုဂ္ဂိုလ်တရားတရားဆောင်တက်နေတဲ့အချိန်သူ့ရဲ့အဝတ်စားလေးတွေလှမ်းထားတာလေးတွေခြောက်နေတဲ့အခါဟောတယောက်ကခောက်ပြီးတော့ယူပြီးရုပ်ထားရုပ်ပြီးတနေရာလေးမှာအေးတဲ့နေရာလေးမှာခောက်ပြီးသိမ့်ပေးထားတယ်ဟိုကျဉ်တ်နေတာပဲဟိုပုဂ္ဂိုလ်ကအဲဒီကလည်းပဲအဲ့ဒီပုဂ္ဂိုလ်ကလည်းပဲမိမိတနေရာသွားနေတယ်တခုခုအလုတ်ကင်လုပ်နေတယ်ဆိုရင်ဟောသူ့ရဲ့ အဝတ်ထည်လေးတွေကိုအဲ့ဒီပုဂ္ဂိုလ်ကဟောလျှော်တန်းရင်လျှော်ပေးထားလိုက်တယ်လှမ်းတန်းရင်လှမ်းပေးထားလိုက်တယ်တယောက်ကမလျှော်ပြသေးလို့ရေလေးစိန်ထားတာကိုတွေ့ရင်တယောက်ကဟောရေချိုးရင်းနဲ့ဝင်ပြီးတော့လျှော်ဖို့ပြီးတော့လှမ်းပေးတယ်တယောက်ရဲ့ဆောင်ရရမယ့်ဝတ္တရားတွေကိုတယောက်ကသိပြီးတော့နေတာတပ္ပမစာရိဏတရင်သုံးပေါ်ယဟန်တော်တို့ဤတပ္ပမစာရိဏတရားနာဘောနာပဲတရားအာထုတ်ပေါ်အာထုတ်ပဲဖြစ်ကြကုန်သောတရင်သုံးပေါ်တို့ဤ ဥဇဝါစာနိမြင့်မြတ်ကုန်နှိမ့်ကြကုန်သောဝါကြည်မာကုန်သိငဲ့ကုန်သောအမှုကိစ္စဟာမြင့်မြတ်တဲ့အမှုကိစ္စလေးပဲဖြစ်ခြင်းဖြစ်မယ်ဥမာအဖြစ်ကောင်းရိပ်ပေးရတာဆန်းချပေးရတာဖြစ်ခြင်းဖြစ်မယ်ဟာသို့မဟုတ်မကြမ်းမာတဲ့အတွေ့အကြုံမှုသူ့ရဲ့အငြိအကျေးစလူပေးနေတဲ့အဝတ်ထည်တွေလျှော်ပေးတိုင်းလျှော်ပေးရလိမ့်မယ်အဲ့ဒီလိုပေါ့နှိမ့်ကြတဲ့အလုပ်တွေလည်းဖြစ်ခြင်းဖြစ်လိမ့်မယ်ဘယ်ဟာပဲဖြစ်ဖြစ်ကိင်္ဂရဏီယာနိအဘယ်ကိုပြုရပါမည်နည်းဟုမေးမြန်း၍ပြုတင်ကုန်သော ယာနိတာနိအကျင့်ပြုဝေကိစ္စတို့သည်အထိရှိကုန်၏တတတို့ပြုဝေကိစ္စတို့၌တေခောကျွမ်းကျင်သည်နာလတော်ပြည့်ရည်ခြင်းမရှိသည်ဟောသည်ဖြစ်၏အဲလိုပြုဝေကိစ္စတွေကိုကျွမ်းကျင်လိမ္မာစွာနဲ့ဆောင်ရွက်ပြီးတော့ပေးရတယ်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကဆိုရင်ရှင်သာရိပုတ္တရာမထေရသူမြတ်ကြီးဟာလေအတူနေသတင်းသုံးပေါ်ရဲ့ပြုဝေကိစ္စတွေအားလုံးဆောင်ရွက်ပေးတာသံဃာတော်တွေသွန်ခံကြွသွားပြီဆိုရင် နောက်ဆုံးမှကြွတယ်အဲဒီမှာကျောင်းတက်ကြီးအတွင်းမှာဇေတဝန်ကျောင်းတက်ကြီးအတွင်းမှာအကုန်လုံးဒီပစ္စည်းတစ်ချောင်းကိုင်းပြီးတော့ဒီပစ္စည်းနဲ့အမိုက်တရိုက်တွေကျုံးတောက်ရည်ဥအေးမှာရေမရှင်းရင်တောက်ရည်ဥအေးရေဖြည့်တောက်ရည်ွက်တွေဆေးကြောနောက်ပြီးတော့ကုရီကိုဝင်လိုက်တဲ့ခံမှလည်းကုရီမှာတတ်တဲ့ရည်တွေရေမရှင်းရင်တတ်တဲ့ရည်တွေရေဖြည့်ကိုယ်တိုင်မဲတခါတည်းမိမိရဲ့အတူနေ တရင်သုံးပေါ်အချင်းချင်းတွေရဲ့ဝေဟဝဆအမှုကိစ္စလေးတွေအကုန်လုံးဆောင်ရွက်ပေးတဲ့သင်္ကန်းလေးတွေလှန်ထားတာတွေ့ရင်လည်းပဲသင်္ကန်းလေးတွေခောက်ထားတယ်နေပူမှာဆိုလို့အဲဒီလိုကိစ္စကြီးငယ်အတွေ့အတွေ့တွေကိုဘယ်လိုကိစ္စမျိုးပဲဖြစ်စေမြင်နေတဲ့ကောင်းမွန်တဲ့ကိစ္စမျိုးကိုလည်းပဲဆောင်ရွက်တာပဲသောတော်ကပြောတဲ့နှိမ့်ကြတဲ့ကုရိရဲ့တန်တဲ့ရေဦးတွေဖြည့်တာကနုဒန်တွေဆေးတာဒါတွေကိုလည်းပဲဆောင်ရွက်သွားတာအကုန်လုံးကိုပြုွယ်ကိစ္စတွေအတူတူတရင်သုံးပေါ်တရင်သုံးဘက်တွေရဲ့ လုပ်ငန်းတာဝန်တွေကိုအကုန်ဆောင်ရွက်ပေးတဲ့အတွက်ကြောင့်အားလုံးတန်ဃာတော်များကလည်းပဲရှင်သာရိပုတ္တရာမထေရသူမြတ်ကြီးပေါ်မှာချစ်လေချစ်တယ်ကြောင်းလေကြောင်းလေယိုလေယိုသေးတယ်လေးလေးလေးစားတယ်အားလုံးရဲ့လေးစားမှုတွေချစ်ခင်မှုတွေကိုခံယူရတယ်အခုဖြစ်လို့ယောဂီများအတူနေသတင်းသုံးပုံအချင်းချင်းတွေရဲ့ဝေယဝဆကိုယ့်ဟာကိုယ်အလိုက်ဒီဥမာအဖြစ်မနဲ့အိယာကနိုးတယ်ဆိုရင်ပြုတ်ဝဲကိစ္စလေးတွေပြုတ်ပြီးပြီးပြုတ်ပြီးတဲ့အချိန်လေးမှာမိမိကဟောဒီပဲစီလေးကန်ပြီးတော့ဈဉ္ညာလန်းအများရဲ့သွားလာနေတဲ့နေရာလေးကိုဒီပဲစီလေးပါ အားလုံးကအဲ့ဒီပုဂ္ဂိုလ်ပေါ်မှာချစ်ခင်နေကြတယ်လေးစားနေကြတယ်ဟောမိမိအဆောင်ပြန်ရောက်တဲ့အခါတကယ်လို့ဝတ်စားလေးတွေလှမ်းထားတာတွေ့တယ်ခြောက်နေပြီဆိုရင်တွေ့ရင်ကောက်ခောက်ပြီးတော့ထားတနည်းအရေးကလေးချထားကြည့်ဘလောက်ကျေးဇူးတင်တယ်လေဆိုတာအဲ့တော့ပြုလုပ်ခံရတဲ့ပုဂ္ဂိုလ်ကကျေးဇူးတင်တယ်လို့ဒီပုဂ္ဂိုလ်ကလည်းပဲမိမိရဲ့ပြုလုပ်ပေါ်ရာကိစ္စအဝဝတွေကိုတဖန်ပြန်ပြီးတော့မိမိကိုကျေးဇူးမပြုဝေဘူးလားဗျာကျေးဇူးပြုသွားတယ်အဲ့တော့အချင်းချင်းနေကြရတဲ့ပုဂ္ဂိုလ်ကြီးချင်းချင်းဟာ စိတ်သဘောထားခြင်းလည်းပဲညင်ညိုပြီးတော့တယောက်ရဲ့ပြုပွဲကိစ္စတွေကိုတယောက်ကကုညီလောက်ကင်ဆောင်ရွက်ပေးနေကြတဲ့အတွက်ကြောင့်စိတ်ထဲမှာချမ်းချမ်းသာသာမရှိပေဘူးလားဗျာတမက်ကဏံတပောတုခောတမက်ကဏံတပောတုခောအတူတကွနေထိုင်ကြတဲ့ပုဂ္ဂိုလ်အချင်းချင်းပေါ့အကုန်လုံးဟာညီညွတ်နေကြတဲ့ပုဂ္ဂိုလ်ကြီးအဲလိုညီညွတ်နေကြတဲ့ပုဂ္ဂိုလ်အချင်းချင်းဟာ နေကြတဲ့ပုဂ္ဂိုလ်ရဲ့အကျင့်ဟာသူခေါ်ချမ်းသာတယ်တဲ့တပက်ကတမက်ကနံသဘောတူမြတ်သောစိတ်ရှိကုန်သော သူတို့၏တပေါ်အကျင့်သည်သူခေါ်ချမ်းသာတယ်စိတ်တူသဘောတို့အကုန်လုံးညီမျှနေကြတဲ့ပုဂ္ဂိုလ်ရဲ့အချင်းချင်းနေထိုင်ကြပြုလုပ်နေကြအဲဒီမှာ အားလုံးဟာညီညွတ်နေကြတဲ့အတွက်ချမ်းသာတယ်ချမ်းသာတဲ့အတွက်ကြောင့်မို့တရားတွေအားထုတ်ပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ကြီးဟာစိတ်တည်ကြည်မှုတမာရီနှင်းနေရမလားမြန်မြန်ရမလား င်မြင်ရမယ်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခက္ကဏတုံးကအမတန်ကိုညီညွတ်ပြီးတော့အတူတကွနေထိုင်အတူတကွစိတ်တူသဘောတူညီညွတ်ပြီးတော့နေထိုင်ပြီးတော့ချမ်းချမ်းသာသာနေထိုင်တဲ့င်းသုံးနေကြတယ်မထေသုံးပါးရှိပါအဲ့ဒီမထေသုံးပါးဟာဘသူတွေလဲဆိုရင်အရှင်နုဒုဒ္ဒမထေရရှင်နန္ဒီယမထေရရှင်ကိမိလာဆိုတဲ့မထေသုံးပါး ဘုရားရှင်ကိုရောင်မြတ်ကြီးနာတိကဆိုတဲ့ယွာမှာတရင်သုံးပြီးတော့နေစင်မှာပါအဲဒီမထေသုံးပါးဟာဘယ်မှာတရင်သုံးတယ်လဲဆိုတော့နွားဥဂျုံနဲ့တူတဲ့အခွရှိတဲ့အင်ဂျင်ပင်ကိုအကြောင်းပြုပြီးတော့ဂောတိန်ကတာလဝနာလို့အညီရတဲ့အဲဒီတောမှာတရင်သုံးနေကြတယ်အဲလိုတရင်သုံးပြီးတော့နေကြတဲ့အချိန်မှာဘုန်းကြီးတို့ဘုရားရှင်ကိုရောင်မြတ်ကြီးဒီမထေသုံးပါးရဲ့ညီညွတ်နေထိုင်ကြတာကိုချီးမြှောက်လိုတဲ့အတွက်ကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကြွလာတော်မူတယ် အဲ့လိုကြွလာတော်မူခြင်းမှာအဲ့ဒီတွန်းကိုတိန်ကတဏ္ဍဝနတွန်းမှာစောင့်နေတဲ့တောဆောင်ကနေတားတယ်တောဆောင်ကဘယ်လိုတားတယ်လဲဆိုတော့ဒီတောထဲမှာနေထိုင်တဲ့ရင်သုံးကြတဲ့မထေသုံးပါးဟာအင်မတန်ကိုစိတ်တူကိုမြညီညီညွတ်ညွတ်နေကြတယ်အဲ့လိုညီညီညွတ်ညွတ်နေကြတဲ့အတွက်ကြောင့်မို့သူတို့ကအင်မတန်ကိုချမ်းသာနေကြပါလေအဲ့လိုချမ်းသာနေကြတဲ့အတွက်ကြောင့် မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးများကြွလာလို့ခုရောက်လာလို့ရှိရင်အာလုံးစဝိနေကွဲပြားပြီးတော့မချမ်းမသာ ဖြစ်နေမှာစိုးတဲ့အတွက်ကြောင့်မို့အဲ့ဒီတောဆောင်နတ်ကအဲတောဆောင်ပုဂ္ဂိုလ်ကမြတ်စွာဘုရားမှန်းလည်းမသိဘူးမသိတဲ့အတွက်ကြောင့်မို့မြတ်စွာဘုရားကိုတားတယ်မမဟာတမနာဧတံဒါယံဧတံဒါယံပဝိတိတံတောဧတံဒါယံပဝိတိတံတေတံတိထတေယောကုလဗုဒ္ဓအတ္တကမရူပဝိဟရန္တိ သမဏယဟံဣတံဒါယဟောဒီတောအုပ်ကြီးတို့မပါဝတိမပါမပါဝိတိမဝင်ပါနဲ့ဒီတောအုပ်ကြီးတွေကိုမဝင်ပါနဲ့တဲ့မြတ်စွာဘုရားကတားနေတယ်။ဘာကြောင့်လဲဆိုတော့ဒီထဲမှာမြို့ကောင်းသားသုံးဦးဟာညီညီညွတ်ညွတ်နေကြတယ်။ချမ်းချမ်းသာသာနေကြတယ်ဘသူဘသူမှအနှောက်အယှက်မပေးကြဘူး။ဒါကြောင့်ဒီတပန်းရောက်လာလို့ရှိရင်မညီမညွတ်ဖြစ်ပြီးတော့အလုံးစိတ်ဝမ်းကွဲသွားမှာကိုစိုးတဲ့အတွက်ကြောင့်မို့အဲ့ဒီမှာတား။ဧထဤတောအုပ်ကြီးအတွင်၌ တန်ဒီကိုနှုတ်နှလုံးသုံးပါလုံးကိုစိတ်ငြိမ်ငြိမ်စိတ်အောင်ကျင့်သုံးဆုံးမ၍နေကြကုန်သောတယောသုံးပါကုန်သောကုလဗုဒ္ဓမျိုးကောင်းသားတို့သည်အတ္တကမ္မရူပမိမိတို့၏အကျိုးစီးပွားကို လိုလားသောသဘောရှိကြကုန်သည်ဖြစ်၍ဝိဟရံဒီညီညွတ်စွာနေထိုင်ကြပါကုန်၏ဒီအတွင်းမှာမျိုးကောင်းသားသုံးဦးဟာမိမိတို့ရဲ့အကျိုးစီးပွားကိုလိုလားကြတဲ့အတွက်ကြောင့်မို့ တရားအကျင့်တရားတွေကိုရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်ပြီးတော့ညီညီညွတ်ညွတ်နဲ့နေထိုင်ကြပါလေ။ဒါကြောင့်အဲ့လိုချမ်းချမ်းသာသာနေထိုင်ကြတဲ့ပုဂ္ဂိုလ်ကြီးမညီမညွတ်ဖြစ်ပြီးတော့မချမ်းသာမှစိုးတဲ့အတွက်ကြောင့်မို့အဲ့ဒီမှာဘုရားရှင်ကိုတော်မြတ်ကြီးကိုအဲ့ဒီတောဆောင်ကနေပြီးတော့တားဒေနာတို့အမျိုးကောင်းသားတို့အားအဘဒုကမချမ်းသာခြင်းကိုမအာကာတိမပြုပါလင်တဲ့ဒီအမျိုးကောင်းသုံးပါး ချမ်းချမ်းသာသာနေထိုင်ကြတဲ့နေရာဖြစ်တဲ့အတွက်ကြောင့်မို့အရှင်ဘုရားဟာအဲ့ဒီပုဂ္ဂိုလ်ရဲ့မချမ်းသာခြင်းကိုအရှင်ဘုရားမပြုပါနဲ့ပြန်ပါပေါ့ပြန်ပြီးနှင်ထုတ်အဲ့လိုနှင်ထုတ်နေတာကိုအရှင်လူတို့တာမထေရမြတ်ကဒီတောဆောင်ရဲ့ပြောဆိုတဲ့အတန်ကိုကြားလိုက်တဲ့အခါမြတ်စွာဘုရားပြောနေတဲ့အတန်ကြားတဲ့အခါထွက်ပြီးကြည့်လိုက်တယ်ဆိုရင်လည်းမြတ်စွာဘုရားကိုမြင်တော်မူတယ်အဲ့လိုမြင်တော်မူတဲ့အခါကလည်းကြတော့လှမ်းပြီးတော့တောဆောင်ကိုတားတယ်ဒါငါတို့ရဲ့ကိုးကွယ်ရာဖြစ်တဲ့မြတ်စွာဘုရား မိမိတို့ရဲ့အားကိုးရာဖြစ်တဲ့မြတ်စွာဘုရားငါတို့ရဲ့ဆရာသမားဖြစ်တဲ့မြတ်စွာဘုရားတောဆောင်ပင်မတန်းနဲ့ဆိုပြီးတော့လှမ်းပြီးပြောပါပြောပြီးတဲ့အခါကဏ္ဍကျတော့ဘုရားရှင်ကိုရောမြတ်ကြီးကိုတူးတဲ့နဲ့မိမိကရှေ့ဆုံးကသွားမကြိုဘူးတူးတဲ့သွားမကြိုဘူးအဲ့ဒီမှာမကြိုဘဲနဲ့အားလုံးအတူတကွနေထိုင်ကြတဲ့ရှင်နန္ဒီရရှင်ပတ္တိယတို့ကိုအတိပေးပြီးတော့သုံးပါညီညီညွတ်ညွတ်နေအားဖြင့်သုံးပါသွားကြိုတယ်တပန်းလေးကြိုလို့ရှိရင်ဒီနေရာမှာညီညွတ်တဲ့ပုံစံမပြဘူး အဲ့ဒါသတိထားဖို့ပဲလူကြီးလာတယ်ဆိုရင်ကိုကအရင်သိကိုကအရင်ကြိုတာမျိုးမလုပ်ရအားလုံးအတူတူပါနေထိုင်ကြတဲ့ပုံကိုယ်တွေကိုအားလုံးအသိပေးပြီးတော့အတူတကွမှပြီးကြိုဆိုခြင်းဟာအားလုံးညီညွတ်ခြင်းရဲ့အမက်ကညီညွတ်နေတဲ့အကြောင်းကိုဒီမှာပေါ်လွင်အောင်ပြလိုက်တာအဲ့ဒီကကြတော့အဲ့ဒီအမျိုးကောင်းသားတွေဟာညီညွတ်ခြင်းရဲ့သဘောကိုသိအောင်ဆိုတဲ့အနေအားဖြင့်အဲ့ဒီမှာသုံးမအတူတူသွားကြိုရဲသွားကြိုတဲ့အခါကဏ္ဍကြတော့မှအဲ့ဒီမှာဘုရားရှင်ကိုတော်မြတ်ကြီးရဲ့ ဒီမှာညီညီညွတ်ညွတ်ဘယ်လိုနေထိုင်ကြသလဲချမ်းချမ်းသာသာဘယ်လိုနေထိုင်ကြသလဲဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီမှာမေးတဲ့ခါကဏ္ဍကြတော့အားလုံးထဲမှာရှင်လူတို့တာမထေရကအကြီးဆုံးအကြီးဆုံးဆိုတော့ရှင်လူတို့တာမထေရကပဲအားလုံးနှစ်ပန်းရဲ့ကိုစားတပည့်တို့တို့တပန်းနဲ့တပန်းဘယ်လိုနေထိုင်ကြပါလဲဓမ္မနဲ့ဓမ္မဘယ်လိုနှလုံးသွင်းကြပါလဲကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာအဲ့လိုမျက်မှောက်မျက်ွယ်ဒီမေတ္တာတရားကြီးထားပြီးတော့နေထိုင်ကြပါလေ မျက်မှောက်မှာဘယ်လိုကာယကမေတ္တာအနေအချင်းနေထိုင်တယ်လဲဆိုရင်တဦးတယောက်ဆောင်ရွက်နေတယ်ဆိုရင်အဲ့ဒီဆောင်ရွက်နေတဲ့အမှုကိစ္စကိုမြင်တဲ့ပုဂ္ဂိုလ်ကနေပြီးတော့အတူတကွသွားပြီးတော့ဝိုင်းဝန်းပြီးတော့ကုညင်းလုပ်ကိုင်းပေးတယ်ဒါကာယကမေတ္တာဒါမျက်မှောက်ကာယကမေတ္တာမျက်ွယ်မှာကြတော့ဘယ်လိုလုပ်ပေးရလဲဆိုတော့မျက်ွယ်မှာကြတော့သူ့ရဲ့ဆောင်ရွက်ထားတာဥမာအဖြစ်လူရေချိုးသွားနေတယ်ဆိုရင်သူ့ရဲ့အခန်းဘေးမှာတန်ရှင်းစရာရှိတာလေးတွေအမိုက်ပြက်လေးတွေရှိတာလေးတွေကိုကိုယ်ကရှေ့မှာအမိုက်ပြက်လေးလှည့်ရင်းကနေ သူเจ้าရှိမှလည်းပဲအမိုက်တရကလေးကိုကြုံပေးတယ်သူ့ရဲ့သင်္ကန်းလေးတွေကိုလှန့်တာတာလေးကိုနေပူရင်ခောက်ပေးတယ်ဒါကမြက်ွယ်မေတ္တာကာယကံအနေအချင်းဆောင်ရွက်ပေးတာဒါယဟန်တော်များရောနောက်ကအမျိုးသားများမျိုးသမီးများရောမိမိတို့အတူနေပုဂ္ဂိုလ်တွေပေါ်မှာမိမိတို့ကာယကံမေတ္တာအနေအချင်းမျက်မှောက်မြက်ွယ်ဆောင်ရွက်ပေးမယ်ဆိုရင်မျက်မှောက်မှာဆိုရင်သူဆောင်ရွက်နေတာကိုဝိုင်းဝန်းဆောင်ရွက်ပေးရမျက်ွယ်မှာဆိုရင်သူ့ရဲ့အကျိုးစီးပွားတွေကိုမိမိကဆောင်ရွက်ပေးရနောက်ပြီးတော့မျက်မှောက် ဝစီကံအနေအချင်းလည်းပဲဒီတိုင်းပဲမျက်မှောက်မှာဆိုရင်လည်းပဲမိမိအတူနေပုဂ္ဂိုလ်တွေရဲ့မိမိပေါ်မှာအကူအညီရမှုအနေအချင်းကြီးမြောက်ပြီးတော့ပြောဆိုရတယ်။အဲတရားစကားတွေအနေအချင်းကောင်းတဲ့စကားတွေပြောဆိုဆွေးနွေးရတယ်ဒါမျက်မှောက်ဝစီကံနေပဲ။အဲမျက်မှောက်မျက်ွယ်ဝစီကံအနေအချင်းဆိုရင်ဘယ်လိုလဲဆိုတော့မျက်ွယ်မှာဆိုရင်မိမိနဲ့အတူနေပုဂ္ဂိုလ်များရဲ့ကောင်းတဲ့ရင်တွေကိုသာမိမိကပြောဆိုပြီးတော့ချီးမွမ်းစကားပြောဆိုရတယ်။ဒါမျက်ွယ်ဝစီကံပဲ။အဲလို ဝစီကံဤအားဖြင့်လည်းပဲမျက်မှောက်မြစ်ွယ်မေတ္တာအနည်းအားဖြင့်ထားပြီးတော့ပြောဆိုပေးရမနောကံအနည်းအားဖြင့်ရောဆိုတော့မနောကံအနည်းအားဖြင့်လည်းပဲမျက်မှောက်မှလည်းပဲမေတ္တာပွားတယ်မြစ်ွယ်မှလည်းပဲစိတ်ထဲကမေတ္တာတရားပွားနေရဒါမျက်မှောက်မြစ်ွယ်မနောကံအဲလိုကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာအနည်းအားဖြင့်အတူတကွနေထိုင်တည်င်းသုံးကြတဲ့အတွက်ကြောင့်မို့ညီညွတ်ပြီးတော့တပည့်တော်တို့အတူတကွချမ်းသာစွာနေထိုင်ရပါတယ်ဗျာတမက်ကြီးရတ္တညီညွတ်ခြင်းဟုဆိုအပ်သောတမက်ကြီးရတ္တကို အနုဘဝမာနခံစားချက်ကုန်လေးဝေရန်တီတပြည့်တော်တို့အတူတကွနေထိုင်ကြပါလေညီညွတ်ချင်းရဲ့အရသာကိုခံစားပြီးတော့တပည့်တော်တို့နေထိုင်ကြပါလေဗျာတကယ်လို့တပည့်တော်တို့သုံးပါးဆွမ်းကံဆွမ်းကြောင်းဗတ္တကမှုကျင့်ဝတ်တည်ပြုတဲ့အခါမှာဆိုရင်လည်းပထမဦးဆုံးဆွမ်းကံကြွားတဲ့ပုဂ္ဂိုလ်ကပြန်ရောက်ပြီဆိုရင်ဆွမ်းသားကြောင်းမှာရေစီစရာရေတောက်စရာရေပြင်ဆင်နေဆွမ်းစားမဲ့နေရာတစ်ပြည့်စီးနေတဲ့ပြင်ဆင်နေတယ် အဲ့လိုပြင်ဆင်ပြီးတော့တခါရင်ဆွမ်းနေပို့ရဲ့အခါမှာထည့်ဖို့ရအတွက်ဇလုံးကြီးကိုခြာတယ်ခြာပြီးတော့မိမိပန်လာတဲ့တပိတ်ပန်လာတဲ့တပိတ်တဲကဆွမ်းများရင်အဲ့ဒီတပိတ်ဇလုံးလေးကိုထည့်မိမိဖုံးပေးနိုင်ုံလေးလောက်ပဲထည့်ပြီးဖုံးပေးပြီးတော့အဲ့ဒီပို့တဲ့ဇလုံးနဲ့ထည့်ထားတဲ့အဲ့ဒီမှာဆွမ်းကိုအုပ်ဆောင်လေးနဲ့အုပ်ထားလိုက်ပါတယ်ဗျာပြီးပြီဆိုရင်အဲ့ဒါလေးထားခဲ့ပါတယ်ဒိုရင်များဆေးကြောပြီးတော့မိမိနေထိုင်ရတဲ့အကြောင်းမှပဲနေပါတယ်ဒုတိယမထေပြန်ရောက်လာပြီဆိုရင်လည်းပထမမထေရောက်နေပြီဆိုတာသိရ အဲသိတဲ့အတွက်ကြောင့်မို့လည်းပင်အဲ့ဒီမှာမိမိတပိတ်ထဲမှာပန်လာတဲ့ဆွမ်းပိုနေရင်လည်းများနေရင်လည်းအဲ့ဒီစလုံးထဲမှာထည့်တကယ်လို့နဲလို့မပြည့်စုံရင်လည်းပဲစလုံးထဲမှာရှိတဲ့ဆွမ်းကိုထည့်ပြီးယူပြီးတော့ဖုံးပေးဖုံးပေးပြီးပြီဆိုရင်အားလုံးပြည့်ဝကိစ္စလေးလေးဆေးကြောပြီးတဲ့အခါတပိတ်ပါတုတ်ပြီးတပိတ်အိတ်ထဲထည့်ပြီးတဲ့အခါတပိတ်တော့ကိုเจ้าကူနာပါတယ်ဗျာနောက်ဆုံးကြံတဲ့မထေကတော့ဖြင့်အားလုံးအချမ်းမထေနှစ်ပါးစလုံးအကုန်လုံးစုံသွားပြီဖြစ်တဲ့အတွက်ကြောင့်ဆွမ်းပုံပေးပြီးပြီဆိုရင် ကြံနေတဲ့သွမ်းကိုလည်းပဲအဲ့ဒီမှာဘိုးကောင်မွားကောင်တစ်ပင်မရှိတဲ့နေရာလေးတန်ရှင်းတဲ့နေရာမှာသွားပြီးတွန်းပစ်တယ်။ဘိုးကောင်မွားကောင်မရှိတဲ့ရေထဲမှာသွားပြီးတော့တွန်းပစ်တယ်ဆေးကြောပြီးတော့အားလုံးစွမ်းစားတဲ့နေရာတန်ရှင်းရေးပြုလုပ်ပြီးပြီဆိုမှမိမိရဲ့အကြောင်းမှသွားပြီးတော့ဒီလိုနေပါတယ်ဗျာ။အဲဒီမှာညင်ညွတ်တဲ့အကြောင်းအရာကိုဓမ္မကြီးအညင်ညွတ်နေကြတဲ့အကြောင်းအရာကိုမြတ်စွာဘုရားကိုလျှောက်တယ်။အဲလိုတကယ်လို့တပားကတပြည့်စီလေးနေပြီဆိုရင်တပားကအမိုက်တောင်းကိုကမ်းပြီးအမိုက်ကျုံပါတယ်ဗျာ။ တပားကတောက်ရည်ကိုရေဖြစ်နေပြီဆိုရင်တပားကတောက်ရည်ဘက်ကိုစီကြောပါလေဗျမနိုင်လို့ရှိရင်အဲ့ဒီမှာအပန်ပေးပြီးမခေါ်ပဲနဲ့လက်ဟန်ပြပြီးတော့ပဲခေါ်ပြီးတော့အဲ့ဒီတောက်ရည်ဥကိုနှစ်ပန်းမှပြီးတော့တောက်ရည်ဥစင်မှာတင်ပါလေဗျအဲ့ဒီလိုအတူတကွနေကြပြီးတော့ညီညီညွတ်ညွတ်နေကြပါလေဗျာတဲ့သောအဟံဗန္တိတကံစိတ်တနိခိပိတဝါဣမေတံယေဝအာယတမတံစိတ္တဝတေနဝခာမိ နာနာယိခောနောဗန္တိကံနာနာယိခောနောဗန္တိကာယဧကံသဗ္ဗနာမင်းကြီးစိတ်တံတိဗန္တိဘုံတော်နေဝံဘုံတော်နေဝံထွန်းလင်းတော်ပါတော်မူ၏သောမြတ်စွာဘုရားသောအဟံထိုဘုရားတတိတော်သည်တကံစိတ်တံမိမိ၏စိတ်ကိုနေခိပိတဝါခြားထား၍ဤမေတ္တံယေဝံအာယတမန္တနာဤတရင် သုံးပုံအရှင်နှစ်ပါးတို့၏ဒါလျင် စိတ်တတစိတ်ဝတိနာအစွမ်းဖြင့်ဝဋ္ဌာမိကျင့်သုံး၍နေပါသည်ဖရာတတိတော်ဟာကိုယ်စိတ်နဲ့ကိုယ်မနေဘဲနဲ့ကိုယ်ကိုယ်နဲ့ကိုယ်စိတ်မနေဘဲနဲ့ကိုယ်ကိုယ်နဲ့သူတစ်ပါးရဲ့စိတ်ဒီလိုနေပါတယ်ဗျာတဲ့တတိတော်ရဲ့စိတ်ဟာဟိုနှစ်ပါးသောပုဂ္ဂိုလ်များနဲ့အတူတကွအနေအချင်းနေပါရင်နဟံဟိခောနောပန္တိကာယဧကံသပ္ပနမင်းကြီးစိတ်တံတိဗန္တိဘုံတော်နေဝံထွန်းလင်းတတ်ပါတော်မူ၏သောမြတ်စွာဘုရား နောဘယတတိတော်တို့ဤနာနာဟိခောဧဝတတိတကြဖြစ်ကြကုန်ပြီတခြင်းနာနာဟိခောဧဝနာနာဟိခောဧဝကာယခန္ဓာကိုယ်သည်နာနာဟိခောဧဝတတိတကြဖြစ်ကြပါကုန်သည်ဖရာတတိတော်လေးရဲ့ခန္ဓာကိုယ်ကြီးကတော့ဖြင့်အတူတူမဟုတ်ပါဘူးဖရာတဲ့တတိတခြားစီပဲဖြစ်ကြပါတယ်ဖရာတဲ့ သို့တော်လည်းပဲပဏ္ဏထိုခန္ဓာပင် ထိုတို့ပင်ခန္ဓာကိုတတိတခြားကွဲပြား၍နေညာကြပါတော်လဲစိတ်တံစိတ်သည်ဧကံစာဧကံစာပဏ္ဏမင်းကြီးတစိတ်သေးဟုထင်မိပါသည်ဖျားတပည့်တို့ခန္ဓာကိုယ်သာသုံးခုရှိပါတယ်ဖျားဒါပေမဲ့စိတ်ကတော့တစိတ်သေးပဲနေကြပါလေသုံးပါအတူနေတဲ့အခါကျတော့သုံးကိုဘယ်နှစိတ်လဲသုံးကိုနဲ့တစိတ်သေးပေါင်းပြီးနေတယ် အဲ့လိုတသိတဲ့နေတဲ့အခါကျတော့ဒီပုဂ္ဂိုလ်သုံးပါးဟာအဆင်မပြေမှုဆိုတာရှိအောင်မလားမရှိတော့ဘူးခုဘုန်းကြီးတို့ယောဂီများမှာနေရတာနှစ်ယောက်တခါမှာနှစ်ယောက်မနေရဘူးလားအဲ့ဒီအခါမျိုးမှာနှစ်ကိုနဲ့တစိမ့်နေလိုက်ရင်အဲ့ဒီပုဂ္ဂိုလ်နှစ်ယောက်မညင်ညွတ်တာရဲ့လို့ရှိအောင်မလားအဆင်မပြေတာရဲ့လို့ရှိအောင်မလားအဲ့လိုနှစ်ကိုတစိမ့်ကိုကိုနဲ့သူ့စိတ်သူ့ကိုနဲ့ကိုစိတ်အဲ့လိုနှစ်ကိုတစိမ့်တာနေသွားကြလို့ရှိရင်အလုံးဟာညင်ညွတ်ပြီးတော့မချမ်းသာပြီဘူးလား အဲ့လိုချမ်းသာမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာမိမိအားထုတ်နေတဲ့တရားတွေဆုပ်ယုပ်မလားတိုးတက်မလားဗျာတိုးတက်မယ်ဒါကြောင့်မို့သမဂိရတအနုပါဝနာဝေဟရန္တိသမဂိရတညီညွတ်ခြင်းဟုဆိုအပ်သောသမက်သမဂိအယတာကိုအနုဘဝမနခံစားကြကုန်လျက်ဝေဟရန္တိနေထိုင်ကြပါကုန်၏ဒီမထေသုံးပါးဟာ အတူတကွနေထိုင်ကြပြီးတော့တကယ့်ကိုသုံးကိုတစိမ့်ညီညီညွညွအနေအားဖြင့်ဝေယဝဆဆောင်ရွက်တဲ့ခါမှာလည်းပဲသူ့ရဲ့ဝေယဝဆကိုယ့်ရဲ့ဝေယဝဆရဲ့လို့မခွဲခြားဘဲနဲ့အဲ့ဒီမှာဆောင်ရွက်တရားရှိတဲ့အချိန်မှာသူဟာသူဆောင်ရွက်ပြီးတော့မိမိလိုအပ်တာလေးတွေကိုဒီပုဂ္ဂိုလ်ကမအားလို့ရှိရင်သူ့ရဲ့ဆောင်ရွက်စရာရှိတဲ့လေးတွေကိုမိမိကအလိုက်ပြီးသွားဆောင်ရွက်တယ်။အဲလိုအချင်းချင်းအတူတူတရားအထုတ်ပေါ်အထုတ်ပဲပုဂ္ဂိုလ်အချင်းချင်းပေါ်မှာဆောင်ရွက်တဲ့ဝေယဝဆတွေကို မြတ်တာပဲဖြစ်စေရုပ်တာပဲဖြစ်စေကြီးတာပဲဖြစ်စေငယ်တာပဲဖြစ်စေအဲလိုအလိုက်သိစွာဆောင်ရွက်သွားပြီးတော့ညီညွတ်နေကြမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တွေအတူတကွနေရတာမချမ်းသာဘူးလားအဲလိုချမ်းသာကြတဲ့ပုဂ္ဂိုလ်တွေတရားပွားများအားထုတ်မယ်ဆိုရင်တရားနှင်းနေရ မလားမြန်မြန်ရမလားကဲဒီတော့အဲလိုအတူနေပုဂ္ဂိုလ်များရဲ့ ကိစ္စကြီးငယ်အတွေ့အကြုံဝဝတွေကိုမိမိတို့ကအတူတကွသိပြီးတော့ဆောင်ရွက်ပြီးတော့အလိုက်ပြီးသွားဆောင်ရွက်ပေးကြခြင်းဟာလည်းပဲမိကိုယ်တိုက်တဲ့တရားမဟုတ်ပေဘူးလားဗျာမိကိုယ်တိုက်တဲ့တရားပဲတဲ့ဒါကြောင့်ကိစ္စကြီးငယ်အတွေ့အကြုံပြုပွဲမိခိုရာလို့ဒီမှာဆောင်းပူလေးပေးထားတယ်ကေတာလေးဆိုလိုက်မယ်ကိစ္စကြီးငယ်အတွေ့အကြုံပြုပွဲမိခိုရာ ကိစ္စကြီးငယ်အသွေသွေပြုဝေမိခိုရာ တဲ့အတူတူတရားအထုတ်ပုံအထုတ်ပဲတရားနာဘောနာပဲဖြစ်တဲ့သတင်းသုံးပုံအချင်းချင်းတရားရဲ့အလိုက်သည့်တယောက်ကနေပြီးတော့ဝေယဝဆလေးတွေဆောင်ရွက်ပြီးတယောက်ပေါ်မှာတယောက်တယောက်ရဲ့စိတ်နေစိတ်ထားတိုင်းတယောက်ကသိပြီးတော့နှစ်ကိုယ်တစ်စိတ်သုံးကိုယ်တစ်စိတ်အဲ့လိုနေထိုင်သွားကြလို့ရှိရင်အလုံးညီညွတ်နေတဲ့အတွက်ကြောင့်မို့ကိုရောစိတ်ရောမချမ်းသာဘူးလားဗျာအဲ့ဒီချမ်းသာတဲ့စိတ်နဲ့တမာရီထူထောင်ရမယ်ဆိုရင်စိတ်တည်ကြည်မှုတမာရီတရားတွေနှင်းနှင်းရမလားမြန်မြန်ရမလား တမာရီတွေထက်တန်အကောင်းစွာရပြီဆိုရင်ရုပ်တဘောနာမ်တဘောအဖြစ်ဖြင့်နိစ္စဒုက္ခအနတ္တသဘောတွေမြန်မြန်ချင်းမသိနိုင်မိဘူးလားဗျာနောက်ဆုံးမိမိရဲ့ပါရမီတွေကဝိပဿနာဉာဏ်နဲ့အစဉ်စဉ်ရင့်ကျက်ပြီးတော့ဆင်းရဲခတ်သိငြိမ်းတဲ့နိဗ္ဗာန်ထိအောင်မျက်မှောက်မပြုတ်နိုင်ပေဘူးလားဒါကြောင့်အယံပိတမောနာထကရဏောဘေခဝေယဟံတော်များအိုจิตတို့အယံပိတမောဤသို့တရင်သုံးပေါ်တို့ဤကိစ္စကြီးငယ်တို့၌ကျွမ်းကျင်လိမ္မာဉာဏ်ပညာဖြင့်ကိုယ်တိုင်လည်းပြုစွမ်းနိုင်၍ သူတော်ဟာကိုလည်းစိတ်ခိုင်းစီမံဆွဲစီမံခံခွဲနိုင်ခြင်းဆိုတဲ့သဘောတရားသည်လိနာထကရဏောမိကိုရာကိုပြုတတ်သောတရားတို့ပါပေသည်ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းနောက်တစ်ခါနံပါတ်6မိကိုရာတရားကဘာလဲဆိုတော့ ဝနသပရံဘေခဝေဘေကုဓမ္မကာမောဟောတိဘေခဝေယံတော်မြတ်ဥจิตသားတို့ဝနသပရံမိကိုရတရားနောက်တစ်မျိုးကဘေကုယဟန်တိဝါတန္တရာဘေကိုရှုမြင်၍မဟာတတိပဒဝိပဒနာတရားတွေကိုရှုမှပွားများအားထုတ်လျက်ရှိတဲ့ယောဂီပုဂ္ဂိုလ်သည်ဓမ္မကာမောဓမ္မကာမောဘုရားဟောတရားတော်၌လိုလားချစ်ခင်မှုရှိသည် ဓမ္မကမ္မောချစ်ခင်မြတ်နိုးဘွယ်သုံးဘွယ်ပိတကသုံးဘွယ်ပိတကတရားတော်မျက်ရှိသည်ဟောဒီဖြစ်ပါ၏ဓမ္မကမ္မောတဲ့တရားတော်ကိုမြတ်နိုးတယ်တဲ့တရားတော်ကိုလိုလားချစ်ခင်တယ်တဲ့ပိယတမှုတဟာရောချစ်ဘွယ်ချစ်မြတ်နိုးဘွယ်ပြောဆိုမြဲကြားမှုရှိသည်ဟောဒီဖြစ်၏ရသော်ဘုရားရှင်ဟောကြားတဲ့တရားတော်တွေနဲ့စပြီးတော့ပြောဆိုတဲ့အခါကဏ္ဍမှာလည်းပဲချစ်ခင်မြတ်နိုးဘွယ်ဖြစ်အောင် ပြောဟောတတ်တယ်တဲ့တရားတွေဟောတဲ့ကံမြတ်စွာဘုရားဟောတဲ့တရားတော်တွေကိုလည်းပဲနာကြားခြင်းလန်းအောင်တရားတော်တွေကိုနာကြားခြင်းလန်းအောင်ရိုးရိုးသေးသေးနာကြားနေရင်အဘိဝိနေယဝိနည်းတရားတော်၌၎င်းဘုံလာတပံမောက်သောအာကြည်သောနိတ္တဝံမြောင်ခြင်းရှိသည်ဟောသည်ဖြစ်၏မြတ်စွာဘုရားဟောကြားတော်မူထားတဲ့တုတ်အဘိဓမ္မာဝိနည်းဆိုတဲ့အဲ့ဒီသုံးပုံပိဋကတရားတော်မြတ်ကို ပုံလာရပါမောက်သောတဲ့အာကြီးတဲ့နှစ်သက်ဝမ်းမြောက်ခြင်းရှိတယ်တဲ့မြတ်စွာဘုရားရဲ့တရားတော်ကိုအင်မတန်မှမြတ်နိုးတယ်မြတ်စွာဘုရားရဲ့တရားတော်ကိုအင်မတန်မှလေးစားတယ်ဘာကြောင့်လဲဆိုတော့ဘုရားပေါ်မှာကြည်ညိုလို့ရှိရင်ဘုရားဟောတဲ့တရားပေါ်မှာလည်းပဲမကြည်ညိုပေဘူးလားဘုရားဟောတဲ့တရားတော်ပေါ်မှာလည်းပဲကြည်ညိုလာတယ်ဘုရားတရားတော်ပေါ်မှာလည်းပဲယူသေးလာတယ်မြတ်စွာဘုရားဟောကြားတော်မူတဲ့တရားတော်ကိုဟောကြားတဲ့ခါမှာလည်းပဲစွန့်နိုင်သမျှ ရိုးရိုးသေးသေးအနေအားဖြင့်ဟောကြားတယ်အဲလိုဟောကြားတဲ့အတွက်ကြောင့်ပိယသမှုတဟာရောတဲ့ချင်းမြန်နိုးပွဲသောချင်းမြန်နိုးပွဲပြောဆိုမြဲကြွမှုရှိသည်မြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေစကားတော်တွေလိုက်နာပြီးတော့ပြောဆိုနေတဲ့ပုဂ္ဂိုလ်ဟာအင်မတန်ကိုချင်းမြန်နိုးပွဲကောင်းတယ်ချင်းမြန်နိုးပွဲကောင်းတယ်အဲတော့ဘုန်းကြီးတို့ယောဂီများတရားတော်အနေအားဖြင့် ရိုးရိုးသေးသေးအနေအားဖြင့်နာကြားတယ်ရိုးရိုးသေးသေးအနေအားဖြင့်ရှုမှတ်တယ်အဲ့လိုတရားတော်ကိုမယုံသေးလို့ရှိရင်ကတော့ဖြင့်မိမိတို့အလိုရှိတဲ့တရားအသိဉာဏ်တို့ရနိုင်ပါမလားဓမ္မကံမောတဲ့တရားတော်ကိုတကယ်လိုလားတဲ့ပုဂ္ဂိုလ်ဆိုရင်မိမိရှုမှတ်တဲ့တရားကိုလည်းပဲရိုးရိုးသေးသေးရှုမှတ်မှုရှုကံအာယုန်တိုင်းရဲ့ကိုယ်မှုဆံမှုထိုင်မှုထားမှုလှုပ်မှုရှားမှုရွယ်မှုစောင်းမှုစသည်ဖြင့် လှုပ်ရှားမှုအမှုအရာတိုင်းကိုအကုန်လုံးပฏิဥသိတဲ့စိတ်လေးနဲ့မရှုပေဘူးလားညာရိုးရိုးသေးသေးရှုတယ်ဆိုတာဟာဒီတရားကိုမိမိကညံ့လို့လို့လားမညံ့လို့လို့လားလိုလားလို့လားမလိုလားလို့လားတရားကိုလိုလားတဲ့ပုဂ္ဂိုလ်ဟာတရားကိုညံ့လို့တာပဲတကယ်ရိုးရိုးသေးသေးရှုတာအခုရှုတဲ့နေရာမှာရိုးရိုးသေးသေးမရှုဘူးဆိုတဲ့ပုဂ္ဂိုလ်ဟာတရားကိုလိုလားတာလားမလိုလားတာလားဒါရှင်းရှင်းလေးပဲလေ တရားကိုမြန်လို့တဲ့ပုဂ္ဂိုလ်ဆိုတာတရားပေါ်မှာတကယ်ကိုတတိမလွတ်အောင်တိုင်းလည်းမလွတ်ဘူးရက်လည်းမလွတ်အောင်သွားလည်းမလွတ်အောင်စားလည်းမလွတ်အောင်အိတ်လည်းမလွတ်အောင်မိမိရဲ့အမူအရာတိုင်းအမူအရာတိုင်းကိုတတိမလွတ်အောင်ရိုးရိုးတည်တည်လေးနဲ့ရှုပွားအထောက်ပြီးတော့နေတာဟာအဲ့ဒီပုဂ္ဂိုလ်ဟာဓမ္မကံမောတရားကိုတကယ်တမ်းလိုလားတဲ့ပုဂ္ဂိုလ်တရားကိုချင်းမြတ်နိုးတဲ့ပုဂ္ဂိုလ်အဲ့လိုချင်းမြတ်နိုးတဲ့ပုဂ္ဂိုလ်ကြီးဟာတရားအထုတ်ပြီးဆိုရင်တကယ်ကိုရိုးရိုးတည်တည်ရှုမှတ်တယ် ဘလောက်ယူတည်တယ်လဲဆိုရင်ဘုန်းကြီးတို့မင်းမြင့်မင်းတန်တင့်လို့စီဘွက်ကိုအပြစ်ထည့်ပြီးတော့အဲ့ဒီခွက်ထဲမှာစီအပြစ်ထည့်ပြီးတော့ကင်သွားတစ်ဖက်ကိုရောက်အောင်သွားသွားလို့တကယ်လို့မင်းကိုစီတစ်စက်အောက်ကိုဖိတ်တာနဲ့ပဲမင်းရဲ့လေပင်ကိုတန်ရဲနဲ့ဖြတ်မယ်ဆိုပြီးတော့နောက်ကအာနာတဗတ္တကွက်ကြားနဲ့လွတ်လိုက်တဲ့အဲ့ဒီမှာပုဂ္ဂိုလ်တယောက်အနေအားဖြင့်စီဘွက်ကိုကင်သွားရပြီဆိုရင်မဖိတ်အောင်မစင်အောင် ုန်းကြီးတို့ယောဂီများတရိုတသေးမကန်ရပြီဘူးလားတကယ်လို့မိမိကမျက်စိကလည်းပဲဟိုကြည့်ဒီကြည့်ကြည့်နေမယ်ပါးစပ်ကလည်းပဲတွေ့သမျှလူနှုတ်ဆက်စကားပြောနေမယ်ဆိုရင်အဲ့ဒီလက်ထဲမှာကင်ထားတဲ့စီပွက်တဲကစီဖိတ်သွားရင်အဲ့ဒီပုဂ္ဂိုလ်ဟာလက်မင်းကိုတန်လျက်နဲ့အခုတ်မခံရပြီဘူးလားခုခံရတော့မယ်အဲ့တော့အခုမခံရအောင်လို့မိမိရဲ့ခွက်တဲကစီမဖိတ်မစင်အောင်တယိုတသေးလေးကန်ပြီးတော့တခါလဲသွားရ အဲ့လိုပဲတရားတကယ်လိုလားတဲ့ပုဂ္ဂိုလ်ဟာမိမိရှုမှတ်ရမယ့်အမှတ်တရားလေးကိုထိုင်ရင်လည်းပဲရှုမှတ်မှုမလွတ်အောင်ထိုင်ရကထားတော့လည်းပဲရှုမှတ်မှုမလွတ်အောင်တရွေ့ချင်းတရွေ့ချင်းခန္ဓာကိုယ်လေးအစင်းစင်းအပေါ်ကိုကြွားကြွားကြွားကြွားကြွားကြွားပြီးတော့ပန်းသွားတဲ့သဘောလေးကိုထားရဲထားရဲထားရဲထားရဲမဆုံးမချင်းလိုက်ပြီးတော့မှရက်မိတဲ့အခါကျတော့မှရက်တယ်ရက်တယ်မှရရက်ပြီးလို့ပြီးပြီလားဆိုတော့တစ်ဖက်ကိုလှည့်ခြင်းလှည့်ခြင်းနဲ့လှည့်ခြင်းနဲ့စိတ်လေးကိုမှ ဒီရင်းနှစ်တူရင်းနှစ်လှည့်တဲ့အခါကျတော့မှလှည့်တယ်လှည့်တယ်အဲ့လိုမှတ်သွားအဲ့လိုတပြေးပြေးလေးနဲ့သူ့ဟာသူ့ကိုတခါလဲအမှန်ကလေးကိုတစ်ဆက်တည်းဘယ်နေရာမှမလွတ်ရအောင်ရှုမှတ်နေတာဟာတရားပေါ်မှာယူသေးတာလားမယူသေးတာလားအဲ့လိုရိုးရိုးသေးသေးရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာဒီတရားကိုလိုလားတာလားမလိုလားတာလားတရားကိုလိုလားတဲ့ပုဂ္ဂိုလ်ဟာမိမိအားထုတ်နေတဲ့တရားကိုရိုးရိုးသေးသေးမရှုမှတ်ပေဘူးလားဗျာ။ဒီရိုးရိုးသေးသေးရှုမှတ်တယ်။တရားနာတော့တော့ဒီတိုင်းပဲ။ တရားကိုလိုလားတဲ့ပုဂ္ဂိုလ်ဟာတရားနာပြီဆိုရင်ဒီကံဘယ်မှတောင်းကြည့်မြောက်ကြည့်ဟိုကြည့်ဒီကြည့်ဟိုမော့ဒီမော့မမော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကတရားနာတဲ့ပုဂ္ဂိုလ်တို့၅ဦးရှိမြတ်စွာဘုရားတန်တရားနာဖို့ရတောင်းတယ်တရားနာဖို့တောင်းတော့မြတ်စွာဘုရားကတရားဟောတယ်ဟောတဲ့အခါကာလကြတော့ဟောဘာလို့လဲဆိုတော့တရားတော်ပုဂ္ဂိုလ်ကတရားနာရင်လည်းဒီကံနဲ့မျက်စိမိထားပြီးအိမ်ငိုက်လက်ဆက်ဆက်တရားတွေကိုအာယုံမရောက်အဲလိုတစ်ဆက်ဆက်အိမ်ငိုက်နေပြီဆိုတော့အဲ့ဒီပုဂ္ဂိုလ်ကတရားကို ရိုးရိုးသေးသေးနာတာလားမနာတာလားရိုးသေးသေးမနာဟောတယောက်ကတော့ဘာလုပ်နေလဲဆိုတော့ तू ကမြေကြီးမှာဟိုတုန်းကတရားနာတယ်ဆိုတော့လည်းပဲဒီလိုဓမ္မယုံကြီးတွေလည်းဟုတ်တယ်မဟုတ်မှာပေါ့အောက်မှာထိုင်ပြီးတော့နာရတာဆိုတော့အဲဒီမှာတယောက်ကတော့မြေကြီးရဲ့မြေကြီးကိုလက်နဲ့ဟိုချေဒီချေချင့်နေအဲ့ဒါတရားကိုယူသေးတာလားမယူသေးတာလားတရားကိုယူသေးသေးမနာဘူးအဲ့မှာမြေကြီးပဲလက်နဲ့လျှောက်ချင့်ဟိုတယောက်ကတော့ဘာလုပ်နေလဲဆိုတော့ဟောတယောက်ကတော့ ။အိုးကောင်းရင်ကိုလျှောက်ပြီးမော့ကြည့်နေတယ်။ဟိုကြည့်ဒီကြည့်တောင်းကြည့်မြောက်ကြည့်နေ။အဲလိုတောင်းကြည့်မြောက်ကြည့်ကြည့်နေပြီဆိုတဲ့ကတရားထဲမှာသူအာယုံဆိုင်သေးရလား။မဆိုင်တော့ဘူးမယုံသေးဘူး။ဟောတယောက်သောပုဂ္ဂိုလ်ကတော့ဘာလုပ်နေလဲဆိုတော့ဒီမှာတစ်ပင်လေးရှိတော့ဟိုတစ်ပင်လှုပ်လိုက်ဒီတစ်ပင်ကင်လိုက်နေတယ်။တယောက်ကတစ်ပင်မဲ့ဟိုလှုပ်ဒီလိုလှုပ်နေတယ်ဆိုတော့တရားထဲမှာအာယုံဆိုင်မိရလားဗျာ။မဆိုင်မိဘူး၄ယောက်ကဟောတရားတည်းပဲမြတ်စွာဘုရားဟောတဲ့တရားကိုရိုးရိုးသေးသေးစူးစူးဆိုင်ဆိုင်နာတယ်အဲ့ဒီနာတဲ့ပုဂ္ဂိုလ်ကတော့ မြတ်စွာဘုရားရဲ့တရားကိုရိုးတည်တည်စွတ်စွတ်ဆိုင်ဆိုင်နားလိုက်တဲ့အတွက်ကြောင့်မို့အဲ့ဒီတရားနဲ့ဆုံးသွားရောအဲ့ဒီပုဂ္ဂိုလ်ဟာသောတာပန်ရိယာဖြစ်သွားပြီတရားကိုရိုးတည်တည်နာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမိမိနာရတဲ့တရားရဲ့အကျိုးတူတွေမရနိုင်ပြီဘူးလားရနိုင်တယ်ဒါကြောင့်မို့ဥက္ကနေသမိဥက္ကနေသမိတိသူနာတောဝကိရတက္ကိသံသူနာတိနာမဥက္ကနေသမိတိတင်းယူအံဟု သူနာတော်ဝါနာကြသောသူတိဒါလျင်တက္ကိစ္စံရိုးရိုးတည်တည်သူနာတိနာမနာကြသည်နီမိမိကသင်ယူအဆိုတာကဒီတရားကိုမမသာသာလေးငါဒါလေးကိုနားလည်တော့အောင်ဒီချာနာမည်ဆိုတဲ့ပုဂ္ဂိုလ်မှသာစူးစူးဆိုင်ဆိုင်ရိုးရိုးတည်တည်နာတာအဲလိုစူးစူးဆိုင်ဆိုင်ရိုးရိုးတည်တည်နာတဲ့ပုဂ္ဂိုလ်ဆိုလျင်နဲ့ဧဝင်းစာပြိတာဒုဏတဏဓမ္မောသောတာပတ္တိမေဃတယောဒေတိရနိုင်တဲ့အကျိုးတွေဧဝင်းစာဤသို့ရိုးရိုးတည်တည်နာသောပုဂ္ဂိုလ်တည်တည်လျင် သူနာတဏရိုးရိုးတည်တည်စူးစူးဆိုင်ဆိုင်နာကြားကုန်သောသူတို့အားဓမ္မောတရားတော်သည်သောတပတ္တိမေဃတယောသောတပတ္တိမေအစရှိသည်တို့ကိုဒေတိပေးစွမ်းနိုင်ပါ၏ရိုးရိုးတည်တည်နာတဲ့ပုဂ္ဂိုလ်မှာတော့ဖြင့်အဲ့ဒီမှာသူ့မှာရနိုင်တဲ့အကျိုးဟာတကယ်သာစူးစူးဆိုင်ဆိုင်နာကြားမြတ်စွာဘုရားဟောတဲ့တရားတွေကိုသိချာနာကြတော့သိချာစူးစိုက်နာသဘောပေါက်နားလည်ပြီးတော့နောက်ဆုံးတရားလဲဆုံးရောသောတာပန်အရိယာမဖြစ်နိုင်ပြီဘူးလားဗျာ။ သောတာပန်အရိယာဖြစ်သွားနိုင်တယ်အဲ့လိုရိုးရိုးသေးသေးနာမှုနဲ့စာပြီးတော့တရားအရလွယ်ပုံလေးကိုတရားမြန်မြန်လေးရသွားပုံလေးကိုဘုန်းကြီးတာရကလေးတစ်ခုအနေအချင်းထုတ်ပြီးတော့ပြောလိုပါမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလက်ထက်တော်ခက္ကလတုန်းကခုတ်ဆုတ်တရာဆိုတဲ့အမျိုးသမီးတဦးရှိပါအဲ့ဒီခုတ်ဆုတ်တရာဆိုတဲ့အမျိုးသမီးဟာသာသနာတော်မှာသူဟာအလွန်ထင်ရှားတဲ့ပုဂ္ဂိုလ်တစ်ပါးဖြစ်ပါတယ် သူသာသနာတော်မှာထင်ရှားရခြင်းရဲ့အကြောင်းကဘာလဲဆိုရင်ပိရိကသုံးပုံကိုတိကျသင်ယူမနေရဘဲနဲ့မြတ်စွာဘုရားဟောတဲ့တရားကိုနာကြားယုံမျှဖြင့်အဲ့ဒီပိရိကသုံးပုံကိုတတ်မြောက်သွားခြင်းဖြစ်တဲ့အတွက်ကြောင့်မို့သူဟာသာသနာတော်မှာအင်မတန်ကိုထင်ရှားတဲ့ပုဂ္ဂိုလ်တဲ့တော်တော်ကိုထင်ရှားတယ်အဲ့လိုရိုးရိုးတင်းတင်းစူးစူးဆိုင်ဆိုင်နာယူတဲ့အတွက်ကြောင့်ပိရိကသုံးပုံကိုတတ်မြောက်ပြီးတော့အမျိုးသမီးတဲ့အမျိုးသမီးတွေမှာတော့ဖြင့် ဤတကအရာမှာအပြားအမြင်ဘဟုတုတများတဲ့နေရာမှာအတော်ဆုံးအကောင်းဆုံးအထက်မြတ်ဆုံးဆိုတဲ့ဣတရက်ပွေသူရတဲ့ပုဂ္ဂိုလ်ဖြစ်တယ်။အဲလိုဣတရက်ပွေသူရသည့်တိုင်အောင်ကိုပဲအဲ့ဒီခုတ်ဆုတ်တရာဟာထင်ရှားခဲ့တဲ့အမျိုးသမီးဖြစ်ပါလေ။ဒါတော့ဒီလိုထင်ရှားနေပြီမဲ့လို့လည်းအဲ့ဒီခုတ်ဆုတ်တရာဟာတာမဝရီမိဖုရားရဲ့ပန်းအဝယ်တော်ကျွန်မာလေးဖြစ်တယ်။ ဒီလောက်သာထင်ရှားတာနော်ပိဋကသုံးပုံကိုတခါတဲ့ထုံးလုံးမူကြီးလုံးနောက်တက်မြောက်တယ်ဆိုတာထင်ရှားတယ်ဒါပေမဲ့သူဟာတမ္မဝေရီမိဖုရားရဲ့ပန်းဝေတော်ကျွန်ဖြစ်တယ်အဲ့ဒီခုံးစုတ်တရာဆိုတဲ့သူ့အမည်ကိုနှစ်ပုတ်တွဲထားခြင်းတွဲဆက်ထားတဲ့အမည်ဖြစ်ပါ ခုတ်စကတပုတ်ဥဒ္ဒရာကတပုတ်ပေါ့ခုတ်စဆိုတာကဘာလဲဆိုရင်အတိတ်တွေကခါကုန်းနေတာလို့ဒီလိုအတိတ်တွေရဥဒ္ဒရာဆိုတာကသူ့ရဲ့အမည်အရင်း နာမည်လူတွေကမဥဒ္ဒရာမဥဒ္ဒရာဆိုတာတွေကများတယ်များတော့သူထင်ရှားနေတာကဘာလဲဆိုခါကုန်းနေတာကထင်ရှားအဲလိုခါကုန်းနေတာထင်ရှားတဲ့အတွက်ကြောင့်မို့သူ့ကိုခါကုန်းမဥဒ္ဒရာလို့ဒီလိုခေါ်ကြတယ်ခုတ်စုတ်တရာခုတ်စားဆိုတာခါကုန်းအဲဒီခုတ်စုတ်တရာမှာထင်ရှားတဲ့ဂုံ၄ပါးရှိ ကောင်းတဲ့ဂုံက2ပါးမကောင်းတဲ့ဂုံက2ပါးအဲလိုဂုံ၄ပါးဖြင့်ထင်ရှားတယ်တဲ့သာသနာတော်မှာ ကောင်းတဲ့ကုံနှစ်ပါးဟာပါရီလေဆိုတော့မြတ်စွာဘုရားဟောကြားတဲ့တရားမှန်သမျှကိုရိုးရိုးသေးသေးနာယူကာမျှဖြင့်ဒီရကသုံးပုံကိုတတ်မြောက်ခြင်းဆိုတဲ့ကောင်းတဲ့ဂုဏ်တစ်ပါး။နောက်ဘုရားရှင်ဟောကြားတဲ့တရားတရားတော်ကိုအနုမောဒနာပေါ့သွားအနုမောဒနာတရားတော်လေးတပွဲပဲ။တရားတပွဲကိုရိုးရိုးသေးသေးစူးစူးဆိုက်ဆိုက်နာကြားရင်းနဲ့ပဲတရားဆုံးသွားတဲ့အခါကဏ္ဍကြတော့အဲ့ဒီမှာသောတာပန်ဖြစ်ရခြင်းဆိုတဲ့ကောင်းတဲ့ဂုဏ်အဲ့ဒီကောင်းတဲ့ဂုဏ်က နှစ်ပါးကောင်းတဲ့ဂုဏ်ကဘယ်နှပါးလဲနှစ်ပါးအဲ့ဒီကောင်းဂုဏ်နှစ်ပါးနဲ့လေးထင်ရှားတယ်နောက်တစ်ခါမကောင်းတဲ့ဂုဏ်နှစ်ပါးလည်းရှိသေးတယ်အဲ့ဒီမကောင်းတဲ့ဂုဏ်ကဘာတွေလဲဆိုတော့သူအရိယာအရိယာမှာဖြစ်တဲ့ဘဝမှာပေါ့လေအရိယာဖြစ်တဲ့ဘဝမှာပဲသူ့မှာအမြင်မလအချိုးမကျမွေးရပါခါကုန်းမလေးဖြစ်နေရခြင်းဆိုတဲ့မကောင်းတဲ့ဂုဏ်ဒီကခကုန်းမလေးဖြစ်နေရတယ် မိမိရဲ့ဒီမှာရိယာဖြစ်ရမည်ဘဝမှာတကယ်ကိုအစဉ်တင်းတင်းတဲတဲမဟုတ်ဘဲနဲ့ကကုံးမှလေအချိုးစားမကြတဲ့ကကုံးမှလေသွားပြီးတော့ဖြစ်ရတဲ့အဲ့ဒီမကောင်းတဲ့ဂုံနဲ့နောက်အရိယာဖြစ်ရမယ့်ဘဝမှာသမ္မာဝရိမိဖုရားရဲ့ပန်းအဝယ်ကျွမ်းမှဖြစ်ရခြင်းဆိုတဲ့အဲ့ဒီမှာမကောင်းတဲ့ဂုံဒီတော့မကောင်းတဲ့ဂုံကနှစ်ပါးဘယ်နှပါးလဲအဲဒီတော့ကောင်းတဲ့ဂုံကလည်းနှစ်ပါးမကောင်းတဲ့ဂုံကလည်းနှစ်ပါးအဲ့လို ကောင်းကုန်မကောင်းကုန်တွေနဲ့ထင်ရှားတဲ့အတွက်ကြောင့်မို့အဲ့ဒီမှာတရားသဘင်မှာရဟန်းတော်များကမြတ်စွာဘုရားကိုလျှောက်ထားကြတယ်မြတ်စွာဘုရားတဲ့ခုသုတ်တရာဘာကြောင့်များခါကုန်းနေရပါတည်းဗျာနောက်ဘာကြောင့်တရားနာဂာနဲ့ညနဲ့ပဲပိဋကသုံးပုံကိုထုံးလုံးမူရေလုံနောက်တက်မြောက်ရပါတည်းဗျာဘာကြောင့်တရားလေးတစ်ချိန်လောက်ပဲနာရတာနဲ့သောတာပန်ဖြစ်ရပါတည်းဗျာဘာကြောင့် ကျွန်မဖြစ်ရပါတည်းဗျာလို့အဲ့ဒီလိုမြတ်စွာဘုရားကိုဒီမေကွန်းလေးချက်လျှောက်ထားတယ်။အဲ့လိုမေကွန်းလေးချက်လျှောက်ထားတဲ့အတွက်ကြောင့်ဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီခိုးသုတ်တရာရဲ့အတိတ်အကြောင်းကိုပြန်ပြီးတော့မြတ်စွာဘုရားဟောပါတယ်။အဲ့ဒီခိုးသုတ်တရာအလောင်းအမျိုးသမီးဟာတဲ့ကတ္တပမြတ်စွာဘုရား ပွင့်ပြီးနောက်ငါဘုရားမပွင့်မီအကျမ်းမှာဗာရဏသီပြည်မှာဗြဟ္မဏမင်းရဲ့နန်းတော်မှာ အလုတ်အကျွေးအမျိုးသမီးတယောက်ဖြစ်ခဲ့တယ်။ ဗာရဏသီသည်ဗာရဏသီမင်းရဲ့နန်းတော်မှာပါဖြစ်ခဲ့တယ်အလုတ်အကျွေးပေါ့အလုတ်အကျွေးအမျိုးသမီးတယောက်ဖြစ်ခဲ့တယ်တဲ့အဲတော့အလုတ်အကျွေးအမျိုးသမီးတယောက်ဖြစ်ခဲ့တော့အဲ့ဒီမင်းရဲ့နန်းတော်မှာဗာရဏသီမင်းရဲ့နန်းတော်မှာခါကုံပြီးတော့နေတဲ့ပိစိကဗုဒ္ဓအပါအဝင်ပေါ့ပိစိကဗုဒ္ဓ၈ပါးနေ့စဉ်နေ့တိုင်းဆွမ်းခံကြရတယ်ပိစိကဗုဒ္ဓဘယ်နှပါးလဲ၈ပါးနေ့စဉ်နေ့တိုင်းဆွမ်းခံကြတော်မူကြတယ် အဲ့ဒီမှာခိုးထုတ်တာအလောင်းပြစ်တဲ့အလုတ်အကျွေးမျိုးသမီးနဲ့တကွအမျိုးသမီးတို့ကကျွေးွက်ထဲမှာအဲ့ဒီမှာရာဂူစွမ်းနေထည့်ပြီးတော့စွမ်းနေထည့်ပြီးတော့အဲ့ဒီကပလာနီတပည့်ကြီးများကိုခြုံပြီးတော့စွမ်းကံကြွလာတော်မူကြတဲ့ရှင်ပြည့်စေကဗုဒ္ဓအရှင်ရဲ့စစ်ပါးကိုစွမ်းလောင်းလှူကြရတယ်တဲ့နေ့စဉ်နေ့တိုင်းအဲ့လိုသွမ်းလောင်းလူကြရတဲ့အခါကဏ္ဍကြတော့ဒီလိုသွမ်းလောင်းလူပြီးတဲ့အခါအသိစေကဘုရားအရှင်မြတ်ရှင်းပါပြန်ကြွသွားတော့ အဲဒီမှာဘုန်းကြီးတို့ကိုစုတ်တရာအလောင်းဖြစ်တဲ့အဲဒီအမျိုးသမီးကနေပြီးတော့ကပလာနီကြီးကိုတခါတည်းသင်္ကန်းခြုံတယ်လို့ခြုံခြုံပြီးတော့အဲ့ဒီမှာရွှေခွက်ကြီးကိုတပိတ်ပိုက်တယ်လို့ပိုက်ပြီးတော့စိုးစောကကြွလာတဲ့ခါကုန်းနေတဲ့ပြည့်စေကဗုဒ္ဓအရှင်မြတ်ရဲ့ပုံဟံလေးကိုပြပြီးတော့ခါကုန်းလေးလုပ်ပြီးပြပြီးတော့တပိတ်နဲ့ပွေပြီးသွားသွားခြင်းဟာဆောင်ပြအဲလိုသွားခြင်းဟာဆောင်ပြလိုက်တဲ့အတွက်ကြောင့်မို့အဲ့ဒီမှာအာလို့သူနဲ့အတူတူမျိုးသမီးများကလည်းပဲသဘောကျကြရေးကြပေါ့လေ။ အဲ့လိုရေကြတဲ့အခါကာလကြတော့အဲ့လိုမိမိရဲ့သီလအားဖြင့်ဂုဏ်အားဖြင့်မြင့်မြတ်တဲ့အရှင်ပြည့်စုံကဗုဒ္ဓတပါးကိုမိမိကပျော်စရာအနေအားဖြင့်နောက်စရာပြောင်းစရာအနေအားဖြင့်ခါကုန်းဟန်ပြပြီးတော့နောက်ပြောင်ခဲ့တဲ့အတွက်ကြောင့်တဲ့သူဟာ အခုခါကုန်းမှကြီးလာပြီးတော့ဖြစ်ရတယ်တဲ့အဲ့လိုခါကုန်းနေရတာဟာသူပြုတ်ခဲ့တဲ့မကောင်းမှုကံပဲခိုးစုတ်တရားပြုတ်ခဲ့တဲ့ကောင်းကံလားမကောင်းကံလားဗျာ မကောင်းတဲ့ကံပဲပြည့်စေကဗုဒ္ဓအရှင်မြတ်ကိုသွားပြီးတော့တခါတည်းခါကုံးမကြီးလုခါကုံးကြီးလုပြီးတော့ပြလိုက်တဲ့အတွက်ကြောင့်မို့အဲ့ဒါပြောခြင်းလို့သွားပြီးလုံးမိတာနဲ့ပဲအခုဒီမှာခါကုံးမကြီးဖြစ်ရတာဒါကြောင့်ရှင်ပစ္စည်းကကုန်းဟံပြနောက်ကြပျော်ကြီးခါကုံးသည်တဲ့ဒီမှာဆောင်းပုဒ်လေးစေတနည်းတစ်ခေါက်ဆိုကြည့်မယ်ရှင်ပစ္စည်းကကုန်းဟံပြနောက်ကြပျော်ကြီးခါကုံးသည် ဒီတာရကလေးကိုကြည်ခြင်းအပြင်မိမိတို့ဟာအရှင်းသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များကိုမိမိတို့သွားပြီးတော့မနှောင့်မိမပြောင်မိအောင်အထုတရိဒါဆင်ញင်မှုရမလိုအပ်ပေဘူးလားဗျာဥမာအပြင်ကုတရားအထုတ်နေကြတဲ့ပုဂ္ဂိုလ်ကြီးတရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာအထူးကိုကြိုးစားပြီးတော့စစ်စစ်ဆက်ဆက်ရင်းညာအမှတ်လေးကိုခြေထောက်လေးတလန်းကိုမှတ်ချက်ပေါင်းများစွာနဲ့တတိကပြီးတော့ရှုမှတ်နေတဲ့ပုဂ္ဂိုလ်ကြီးမရှိဘူးလား တခါတရံမှာအဲ့လိုပုဂ္ဂိုလ်မျိုးကိုဘေးပုဂ္ဂိုလ်ကြီးကတခါတည်းမလိုလားအပ်တဲ့ပုဂ္ဂိုလ်များကတခါနောက်တလိုလိုပြောင်းတလိုလိုဟန်လုပ်ပြီးတော့ပြောင်းလာရင်ကြဒီနောက်တာကြီးမရှိတတ်ပေဘူးလားဗျာဒီအဲ့လိုသူ့ရဲ့အကျင့်သီလသူ့ရဲ့တမာရိယကိုယ့်ရဲ့ညံ့ညံ့နေတဲ့ပုဂ္ဂိုလ်သွားပြီးပြောင်းပြီးနောက်ပြီးဆိုရင်မိမိမှာအဲ့ဒီကောင်းကျိုးတွေရမှာလားမကောင်းကျိုးတွေရမှာလားမကောင်းကျိုးတွေရမယ်ဒါသတိထားစရာပေါ့နောက်တစ်ခုဒီနေ့တော့ခါကာလကြတော့ရှင်ပြည့်စီကဗုဒ္ဓအရှင်မြတ်ရှစ်ပါးနန်းတော်ကိုဆွမ်းခံဝင်ကြရင် အဲ့လိုနန်းတော်ကိုဇွမ်းကံဝင်ရတဲ့အခါမှာတခတ်တရံကနနှုတ်ဇွမ်းနေလောင်းတူကြအဲ့လိုကနနှုတ်ဇွမ်းနေလောင်းတူကြတဲ့အခါကျတော့မင်းရဲ့အတူတော်ပြစ်တော့ဘူးဘူးလောလောတပိတ်အပြစ်လောင်းတူရအဲ့လိုတပိတ်အပြစ်လောင်းတူလိုက်တဲ့အခါကဏ္ဍကျတော့ရှင်ပြစ်စီကဘုရားအရှင်မြတ်တို့ရဲ့တပိတ်ကပူတော့အဲ့ဒီမှာလက်ကလက်ကညာလက်ပေါ်ကနေပြီးတော့ဘယ်လက်ပေါ်ပြောင်းရဘယ်နဲ့ပုံကနေပြီးတော့ညာလက်ပေါ်ပြောင်းရတယ်အဲလိုလက်ကလေးကိုဟိုဘက်ဒီဘက်ပြောင်းနေရတယ်ဆိုတော့ရှင်ပြည့်စေကဗုဒ္ဓရဲ့လက်ပေါ်ကတော့ ပူလို့လားမပူလို့လားဗျာပူနေလို့အနေခက်နေလို့ပူလောင်နေလို့အဲ့ဒီမှာညာလက်ပေါ်ကပူလာရင်ဘယ်လက်ပေါ်ပြောင်းလိုက်ဘယ်လက်ပေါ်ကပူလာရင်ညာလက်ပေါ်ပြောင်းလိုက်အဲ့လိုပြောင်းကင်နေကြတာကိုအဲ့လိုပြောင်းကင်နေကြတာကိုခုတ်တုတ်တရာရဲ့အလောင်းကမြင်နေအဲ့လိုမြင်တဲ့အခါကလည်းကြတော့အဲ့ဒီမှာချက်ချင်းပဲသူ့ရဲ့လက်မှာဝတ်ဆင်ထားတဲ့ဆင်ဆွယ်လက်ကောက်ရှစ်ကွင်းကိုဖြုတ်လိုက်တယ်ဆင်ဆွယ်လက်ကောက်ရှစ်ကွင်းကိုဖြုတ်ပြီးတော့ရှင်ပြည့်စေကဗုဒ္ဓအရှင်မြတ်ရှစ်ပါးကိုလက်အပူကနေပြီးတော့ လွန်မြောက်သွားအောင်ကင်းပြောက်သွားအောင်အဲ့ဒီမှာတပိတ်အောက်ကနေပြီးတော့တပိတ်ခြေအဖြစ်နဲ့ခံယူပြီးတော့ဒီမှာအပူကင်းသွားအောင်ပေါ့လေညံရှည်သွားပြုပြီးတော့လူတန်းလိုက်တယ်ညံရှည်သွားပြုပြီးညံကဥဆောင်ပြီးတော့အပူကင်းပြောက်သွားအောင်အော်ငါဒီလက်ကောက်လေးကိုလာတပိတ်ခြေပြင်းနဲ့လူလိုက်ရင်တပိတ်အောက်ကနေပြီးတော့ဒီလက်ကောက်လေးခံပြီးကင်သွားမယ်ဆိုရင်ရှင်ပြည့်စေကဗုဒ္ဓအရှင်မြတ်ရှစ်ပါးလက်ပူကကင်းသွားမှာပဲလို့ညံရှည်သွားရှိပြီးတော့လူတန်းလိုက်တာ အဲ့လိုလူဒန်းလိုက်တဲ့အတွက်ကြောင့်နဲ့ရှင်ပြည့်စုံကဗုဒ္ဓအရှင်မြတ်ရှစ်ပါးဟာအပူမလက်အပူမမကင်းမိဘူးလားဗျာ။အဲလက်အပူမကင်းသွားတယ်။အဲ့လိုလက်အပူမကင်းသွားလောက်အောင်သူကဉာဏ်ရှိသွားရှိတဲ့အလူမျိုးကိုလူဒန်းလိုက်တယ်။ဉာဏ်ဥသိပြီးလူဒန်းလိုက်တာပေါ့။လူတယ်လူတယ်ဆိုတာတပည့်ချီကောက်လူယုံနဲ့ဘုန်းကြီးတို့ဉာဏ်မကြီးနိုင်ဘူးဉာဏ်မကောင်းနိုင်ဘူး။တခုခုတပါးမှအလူကံပုဂ္ဂိုလ်များဒုက္ခရောက်နေတာကိုတွေ့လိုက်ရင်အဲဒီမိမိကဉာဏ်ရှိသွားရှိပြီးတော့ ညာဥစည်းတဲ့အလူမျိုးနဲ့မိမိကလူတန်းလိုက်လို့ရှိရင်အဲ့ဒီကုသိုလ်ကောင်းမှုတွေကဖြစ်လျက်ဘဝတန်တရာမှာဉာဏ်ပညာတွေဘာဖြစ်လာမလဲထင်မြင်ပြီးတော့လာမယ်ဒါကြောင့်အဲ့ဒီကောင်းမှုကြောင့်မြတ်စွာဘုရားဟောတဲ့တရားတွေကိုနာကြားရင်းနဲ့ပဲအဲ့ဒီကုသုတ္တရာဟာပိဋကသုံးပုံကိုထုံးလုံးမွေရေလိုနောက်တက်မြောက်တဲ့ဉာဏ်ပညာနဲ့ပြည့်စုံခြင်းဆိုတဲ့အကျိုးတရားရတယ်တဲ့။ဒါကြောင့်လက်ပူကင်းစေတပိတ်ကြီးလှူလေဉာဏ်ကြီးတည်လို့ဒီမှာဆောင်းပုဒ်ကလေးကစုကြည့်ရအောင်။ လက်ပူကင်းစေတပိတ်ချေလူလေးဉာဏ်ကြည့်သည်ဟောဉာဏ်ကြည့်ခြင်းတဲ့ပုဂ္ဂိုလ်များဟာဘာလုပ်ရမလဲအဲတပိတ်ချေလူပါတဲ့အဲ့ဒီဉာဏ်ရှိသွားပြုပြီးလူရမှာနော်ချက်ချင်းတပိတ်ချေလေးသွားလူုံနဲ့တော့မရအောင်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တယောက်ကိုအဲ့ဒီဒုက္ခကလွတ်မြောက်အောင်ဉာဏ်ရှိသွားပြုပြီးတော့လူအဲ့လိုဆိုရင်မိမိတို့မှာဉာဏ်ကြီးမယ်ဟောနောက်တစ်ခုဒီမှာကောင်းတဲ့ဂုံလေးတစ်ခု ရှင်ပြည့်စင်ကဗုဒ္ဓတွေနန်းတော်ကိုကြွရောက်ပြီးတော့တရင်သုံးတဲ့အခါမှာနန်းတော်မှာဆွမ်းကတ်တဲ့အခါတွေရောမရှိပေဘူးလားဗျာအဲလိုနန်းတော်မှာဆွမ်းနေကတ်တဲ့အခါမျိုးမှာဟောဒီခိုးစုတ်တရာအလောင်းဖြစ်တဲ့အမျိုးသမီးလေးဟာဒီပြည့်စင်ကဗုဒ္ဓအရှင်မြတ်တေရဲ့ဆွမ်းဝေယဝတ်စကိုပြုလုပ်တဲ့အခါမှာရိုးရိုးသေးသေးပြုလုပ်တယ်တဲ့မယုံမသိပြုလုပ်ဘူးနော်တန်ဃာတော်များရဲ့ဝေယဝတ်စပြုလုပ်တဲ့အခါမှာတန်တန်ရှင်းရှင်းတတ်တတ်ရရရိုးရိုးသေးသေးပြုလုပ်ရ အဲကြည့်ဝဲရှုဝဲကောင်းလာအောင်တတ်တတ်ရအမိပြုလုပ်ပေးရတယ်ရိုးရိုးသေးသေးပြုလုပ်ရတယ်အဲလိုရိုးရိုးသေးသေးပြုလုပ်ကျွေးမွေးပြီးတော့ဆက်ကလူတန်းငယ်ခြင်းကြောင့်တဲ့ယခုဘဝမှာသာနုမောဒနာတရားနာကြားခြင်းမှာမြတ်စွာဘုရားဟောတဲ့တရားလေးဒီတစ်ချိန်ပဲနာလေရတာနော်အဲ့ဒီနာကြားခြင်းလေးမှာပဲသူကရိုးရိုးသေးသေးစူးစူးဆိုင်ဆိုင်မှရိုးရိုးသေးသေးပြုခဲ့တဲ့အလေးကျင့်တွေပါလာတဲ့ခါကျတော့ဟောတရားနာတော့လည်းပဲရိုးရိုးသေးသေးစူးစူးဆိုင်ဆိုင်မနာပြီဘူးလားဗျာ အဲ့လိုရိုးရိုးတည်တည်စူးစူးဆိုက်ဆိုက်နာကြားလိုက်တဲ့အခါကျတော့မြတ်စွာဘုရားတရားလဲဆုံးသွားရောဟော သောတာပတိမညာပူညာဆက်ရောက်ပြီးသောတာပန်အရိယာမဖြစ်ပေဘူးလားဗျာအဲ့ဒီမှာကောင်းဂုံကနှစ်ပါးသောသောကမကောင်းတဲ့ဂုံခါကုန်းတဲ့ဂုံကတစ်ပါးဟောနောက်တစ်ခါမကောင်းတဲ့ဂုံတစ်ခုကြံသေးတယ်အဲ့ဒီမကောင်းတဲ့ဂုံတစ်ခုကဘာလဲဆိုတော့ကတ္တဗမြတ်စွာဘုရားလက်ထက်မှာဗာရဏသီပြည်မှာဟောဒီခုတုတ္တရာရဲ့အလောင်းဟာတထေးသမီးလေးသွားဖြစ်တယ် တကယ်သမီးလေးသွားဖြစ်တနေ့သောအချိန်ကာလညနေချမ်းအချိန်မှာရေမိုးချိုးပြီးတော့မှန်တင်ကုန်ရှိမှာအလှပြင်ဆင်ပြီးတော့နေတယ်အဲလိုလှပြင်ဆင်နေမှာပြင်ဆင်နေတဲ့အချိန်မှာတထေးသမီးလေးနဲ့ယင်းနီကျွမ်းဝင်တဲ့ယဟန္တာဘိက္ခုနီမလေးတပါးကြွလာလူနိုင်တန်းနိုင်တဲ့ပုဂ္ဂိုလ်တွေတထေးတွေချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေသာသနာတော်ကိုကြီးညိုကြတဲ့ပုဂ္ဂိုလ်တွေဆိုတော့ယဟန်တန်ဃာတွေနဲ့ဘိက္ခုနီမတွေနဲ့အင်မတန်ယင်းနီကျွမ်းဝင်နေကြတယ်ပေါ့ အဲဒီမှာမိမိနဲ့တထေသမီးလေးနဲ့ကျွမ်းဝင်နေတဲ့ယဟန္တာဘိက္ခုနီမလေးတစ်ပါးကြွလာတဲ့အခါကာလကြတော့အဲဒီမှာအလတ်ပြင်ဆင်နေတဲ့တထေသမီးလေးကနေပြီးတော့ဘိက္ခုနီမလေးကိုရှင်မရေတဲ့အိမ်ပေါ်တတ်မှာကျမရဲ့အလတ်ပြည့်ပစ္စည်းလေးတစ်ခုလိုနေလို့အဲဒီပစ္စည်းလေးကိုခဏယူပေးစမ်းပါဆိုခိုင်းလိုက်တယ်ခိုင်းလိုက်တဲ့အခါကာလကြတော့ဒီမှာကယဟန္တာဟိုကပုထုဇဉ်အဲဒီမှာယဟန္တာထေရီမလေးစဉ်းစားတယ်ငါတကယ်လိုများသူခိုင်းတာကိုယူမပေးခင် ယူမပေးလို့ရှိရင်သူ့မှာဘာဖြစ်မလဲဆိုရင်ဒေါသတွေဖြစ်လိမ့်မယ်ဒေါသတွဲပြီးတော့အမြင့်ထားရံရိုးပွားလို့ရှိရင်သူငရဲကြတော့မှာပဲတကယ်လို့သူခိုင်းတာလေးကိုယူပေးလိုက်ရင်လည်းသူဟာဘဝ900ပတ်လုံးကျွန့်ဖြစ်ရတော့မယ်အဲဒီတော့ဒီနှမျိုးမှာကျွန့်ဖြစ်ရတာကမှငရဲကြရတာနဲ့စာရင်ကျွန့်ဖြစ်တာကမှတော်သေးတယ်လို့နှလုံးသွင်းပြီးတဲ့အခါကဏ္ဍကြတော့အဲဒီမှာဘိက္ခုနီမလေးကတထေသမီးယူပေးယူခိုင်းတဲ့အလှပြင်ပစ္စည်းလေးကိုယူပေးလိုက်တယ် အဲဒီလိုမိမိထဲဂုံသိက္ခာသီလအားဖြင့်ကြီးမြတ်တဲ့ပုဂ္ဂိုလ်တမာရီအားဖြင့်ကြီးမြတ်တဲ့ပုဂ္ဂိုလ်ပညာအားဖြင့်ကြီးမြတ်တဲ့ပုဂ္ဂိုလ်အဲဒီလိုယဟန္တာဘိက္ခုနီမှာအရှင်မကိုအစေကံကျွမ်းမတပွဲခိုင်းခဲ့တဲ့အတွက်ကြောင့်မို့ဘဝ900တိုင်တိုင်ကျွမ်းမကြီးတဲ့မဖြစ်ခဲ့ရပြီဘူးလားဗျာဒီအဲ့လိုကျွမ်းမကြီးတဲ့ဖြစ်ခဲ့ရတယ်ယခုဘဝဒီဒီတရားတို့ရမဲ့ဘဝထိအောင်ကျွမ်းမမဖြစ်ရပြီဘူးလားဗျာ အဲ့ဒါဘာလဲဘာကြောင့်လဲဆိုရင်မိမိပြုခဲ့တဲ့မကောင်းမှု အကုသိုလ်ကံတွေဟုတ်တယ်မလားဗျာအဲ့တော့မကောင်းတာတွေပြုခဲ့မယ်ဆိုရင်မိမိရဲ့မကောင်းကျိုးတွေကနောက်ကထက်ချက်မကွာအကျိုးမပေးပေဘူးလားဒါကြောင့်ယဟန္နာကိုပင်မဆင်ခြင်းခိုင်းလျင်ကျွန်ဖြစ်သည်တဲ့ဒါကြောင့်ယနေ့ဘုန်းကြီးတို့ဒီမှာတရားနာနေကြတဲ့တရားရှုပွားအထုတ်နေကြတဲ့ယောဂီသရောရှင်များမိမိတို့ဟာသာသနာတော်ကိုကြည်ညိုကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်မို့ယဟန်တန်ဃာတော်တွေနဲ့ယင်းဒီကျွမ်းဝင်ကြမယ်။ နောက်ယခုခေတ်မှာရှိနေကြတဲ့သီလကျင့်ဆရာကြီးဆရာလေးတွေနဲ့ယဉ်ကျေးကျွမ်းဝင်ကြမယ်ဒီပုဂ္ဂိုလ်တွေဟာသီလအားဖြင့်မိမိတို့တဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်အကျင့်သီလတွေသမာဓိအကျင့်တရားတွေပညာကျင့်တရားတွေနဲ့ကျင့်ကြံအားထုတ်နေကြတဲ့ပုဂ္ဂိုလ်တွေဖြစ်တယ်အဲ့ဒီပုဂ္ဂိုလ်တွေကိုမိမိတို့ကနေပြီးတော့အခိုင်းအစေတို့သဘောထားပြီးဗာလေးလှုပ်ထားစမ်းမှာဗာလေးလှုပ်စမ်းမှာဆရာလေးရေဒီနေ့ကြောင်းလာမယ်ဗာချက်ထားလိုက်ဗာလှုပ်ထားလိုက်ပေါ့ဒါတန်ဃာတော်တွေဆိုရင်အရှင်မြတ်တပည့်တော်ကြောင်းလာမယ်နော်မုန်းနေများများကြွေရမယ်ဗာလှုပ်ရမယ်ညာလှုပ်ရမယ်ဆိုပြီးတော့ အဲ့လိုအပြောမျိုးတွေအဲ့လိုအခိုင်းအစဉ်မျိုးတွေကိုရှောင်ကျင်ဖို့ရမလိုအပ်ပေဘူးလားမိမိကတာမန်၅ပါးသီလတော့မနေ့လုံခြုံအောင်ဆောင်ထိန်နေရကိုမှတော့7ပါးသီလကြီးအမြဲတမ်းဆောင်ထိန်နေတယ်နောက်ပြီးတော့တမာရီပညာအကျင့်တရားတွေကျင့်နေတယ်ဆိုတော့မိမိတဲ့သီလတမာရီပညာဂုဏ်တွေမိမိတဲ့မမြတ်ပေဘူးလားဗျာအဲလိုပုဂ္ဂိုလ်မျိုးကိုမြင့်မြတ်တဲ့ပုဂ္ဂိုလ်ကိုမိမိကအခိုင်းစီလိုသဘောထားခိုင်းနေရင်မိမိဖြစ်လျာဘဝမှာအဆင့်တန်းမြတ်မှလားအဆင့်တန်းနှိမ့်မှလား ဒီအစစ်တမ်းနေလေအဲ့လိုကြုံဖြစ်တတ်တယ်အဲ့ဒါမကောင်းတဲ့ဂုံတဲ့ဒီနေရာမှာဆိုလိုရင်းကတော့ဖြင့်ဘာလဲဆိုရင်ရိုးရိုးသေးသေးပြုခြင်းဟာတရားရတဲ့အခါမှာနင်းနည်းရမှာလားမြန်မြန်ရမှာလားအခုခိုးတုတ်တရာအလောင်းဟာသူဟာဒီမှာပြည့်စေကဗုဒ္ဓအရှင်မြတ်များကိုရိုးရိုးသေးသေးပြုစုလာခဲ့တဲ့အလေးအကျင့်မရှိခဲ့ပေဘူးလားအဲ့ဒီလေ့ကျင့်ရှိတဲ့အတွက်ကြောင့်မြတ်စွာဘုရားတရားနာတော့လေရိုးရိုးသေးသေးမနာဘူးလားစူးစူးဆိုင်ဆိုင်မနာဘူးလား အဲဒါမြတ်စွာဘုရားတရားကိုစူးစူးဆက်ဆက်ယူယူသေးသေးနာတော့ဟောသမျှတရားတွေကိုသဘောပေါက်နားလည်ပြီးတော့နောက်ဆုံးတရားတော်လည်းသုံးရောသောတာပတိမညာပူညာဆက်ရောက်ပြီးသောတာပန်မဖြစ်ပေဘူးလားဗျာအဲတော့ယူယူသေးသေးနာကြားခြင်းယူယူသေးသေးရှုမှတ်မှုမလွတ်အောင်တတိကံပြီးတော့ရှုမှတ်ပွားများအားထုတ်နေခြင်းဟာဘုန်းကြီးတို့ယောဂီများတရားရဖို့အတွက်မိကိုတိုက်သလားမမိကိုတိုက်ဘူးလားတကယ်ကိုမိကိုတိုက်တဲ့တရားဘုန်းကြီးတို့ယောဂီများဟုတ်တယ်မို့လား ကဲတရားတော်ကိုမိမိကတကယ်ဉာဏ်နိုးတယ်ဆိုရင်တရားတော်ကိုတကယ်လိုလားတယ်ဆိုရင်ရှုမှတ်တဲ့အခါမှာရိုရိုတည်တည်လားမယိုမတည်လားရိုရိုတည်တည်ဆိုတာရှုမှတ်မှုမြဲရမှာလားမမြဲရမှာလားအဲ့လိုမြဲမြဲဆွဲဆွဲနဲ့ကြိုးစားသွားရင်အဲ့ဒီအမှတ်တရားကိုရိုရိုတည်တည်ရှုမှတ်သွားရင်တရားနည်းနည်းရမှာလားမြန်မြန်ရမှာလားကဲဒီဆောင်ပုဒ်လေးဆိုတရားသိညာစု တရားတော်များဉာဏ်တော်များ မှတ်သားမိကိုရာတရားတော်များညံ့နိုးများမှတ်သားမိကိုရာ အယံပိဓမ္မောနာထကရဏောဘေကဝေယဟန်တော်များအိုจิตတို့အယံပိဓမ္မောဤကဲ့သို့ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူထားတဲ့သုတ်အဘိဓမ္မာဝိနည်းလို့ဆိုတဲ့တရားတော်များကိုလိုလားမြန်လို့ခြင်းသည် နာထကရဏောမိကိုရာကိုပြုတတ်တော်တရားတို့ဥပါပေတိဤတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း